ပါတယ်အမြန်ဘုန်းကြီးဟောတဲ့တရားမှန်မိတယ်မေးသွားကြီးပေါ့ဘုန်းကြီးတောင်မေးသွားကြီးอืมကဲတရားဟောကြစို့1394ခုနှစ်ပြန်လို့လာပြီးကျော်2ရက်ခရစ်တကရေ2000ဆသုခုနှစ်ဖေဖော်ဝါရီလ2ရက်စနေနေ့၄ကြည်မြောက်ပဏိတာရမ ရွှေနဂုံသာသနာရေးသာဓမ္မမိသားစုစုံစည်းပွဲ၌ဟောကြားအပ်သောတရားတော်တရားတော်နာမည်ကဖယားချစ်အောင်နေတဲ့။ဘာတရားလဲ။လွယ်ပါတယ်နော်။ဖယားချစ်အောင်နေတဲ့။ဘယ်လိုနေမလဲဖယားချစ်အောင်။ နော်ဆက်ချက်အောင်နေတဲ့တရားမဟုတ်မီလေဒီဆရာဘုရားကြီးတနေ့မှ9ကြိမ်ဘုရားရှိခိုးတဲ့ဘုရားခုနှစ်စုဘုရားရှိခိုးပဏမမြန်မာပြန်စကားလေးကိုဘုရားရှိခိုးပြီးတော့တရားပွဲစာကြစို့ဘုန်းတော်ပရိသတ်မလေဒီဆရာဘုရားကြီးဘုရားရှိခိုးရာဟုသလားလေဒီဆရာဘုရားကြီးတနေ့လင်9ကြိမ်ဘုရားရှိခိုးတယ် ဘုန်းကြီးအဲဒီဒိဋ္ဌိဆရာကြီးဟောတဲ့ဖက်ကြီးခိုးတယ်ဖက်ကြီးခိုးပဲနေတိုင်းဖက်ကြီးခိုးတယ်အဲဒီဖက်ကြီးခိုးတဲ့ကနေပြီးတော့ဘဏမမြန်မာစကားလေးအဲ့ဒါလေးတရားပွဲဆိုင်ရလို့အစိန္ဒေယအစိန္ဒေယအပမေယအပမေယအနန္တစိတ္ထာသေထအတုမစီတိုင်းမသိသောကိတုတော်သော ဂုံတော်ဖူဖို့တို့နှင့်ပြည့်စုံတော်မူပြီးသောမြတ်စွာဘုရားဘုရောနန္ဒကံတော်အနန္ဒညံတော်နန္ဒစัจ java လာကဘာမြေမူဖြံဖြံကျုံမြတကိုယ်တော်အနန္ဒတို့နှင့်ပြည့်စုံတော်မူပြီးသောအရှင်ဝိပဿနာမြတ်စွာဘုရားကိုယ်တော်မုရဏနာကံတော်အနန္ဒညံတော်အနန္ဒစัจ java လာကဘာမြေမူဖြံဖြံကျုံမြ တကူတော်အနန္တအတုနှင့်ပြည့်စုံတော်မူပေသော အရှင်သိခိမြတ်စွာဘုရားကိုယ်တော်မောဟနန္ဒကံတော်နန္ဒညံတော်နန္ဒစัจ java လကဘာမြေမိုးဖြန့်ဖြန့်ကျုံမြတကူတော်အနန္တအတုနှင့်ပြည့်စုံတော်မူပေသော အရှင်ဝိသဘူမြတ်စွာဘုရားကိုယ်တော်မောရနန္ဒကံတော်နန္ဒညံတော်အနန္ဒ စัจ java လာကဘာမြေမိုးဖြန်းဖြန်းကျုံမြတကောတော်အနန္တာတို့နှင့်ပြည့်စုံတော်မူပေသောအရှင်ကိုကုသံမြတ်စွာဘုရားကိုယ်တော်ဘုရားနန္ဒကန္တောနန္ဒညံတော်နန္ဒစัจ java လာကဘာမြေမိုးဖြန်းဖြန်းကျုံမြတကောတော်အနန္တာတို့နှင့်ပြည့်စုံတော်မူပေသောအရှင်ကောဏဂုံမြတ်စွာဘုရားကိုယ်တော် ဘုရောနန္ဒကံတော်နန္ဒညံတော်နန္ဒစัจ java လာကဘာမြေမျိုးဖြံဖြံကျိုးမြတကုရောအနန္ဒတို့နှင့်ပြည်စုံတော်မူပေသောအရှင်ကတ္တဗမြတ်စွာဘုရားကိုယ်တော်မောရောအနန္ဒကံတော်အနန္ဒညံတော်အနန္ဒစัจ java လာကဘာမြေမျိုးဖြံဖြံကျိုးမြတကုရောအနန္ဒတို့နှင့်ပြည်စုံတော်မူပေသော အရှင်ဂုတ္တမမြတ်စွာဘုရားကိုယ်တော် အေခုနေစုံကုံသောဘုရားမြင်ကြည်တော်သည်ကျွန်တော်တို့ဤအိုးကောင်းထဲပေါ်၌အမြဲတည်နေတော်မူကြပါစေကုန်သတည်းဤခုနှစ်ဆုံးသောဘုရားမြတ်ကြီးတော်သည်ကျွန်တော်တို့၏ဝါရနှစ်ဖက်ပခုံးထဲ၌အမြဲတည်နေတော်မူကြပါစေကုန်သတည်းဤခုနှစ်ဆုံးသောဘုရားမြတ်ကြီးတော်၏ကျွန်တော်တို့၏အဆုအသာနှလုံးထဲ အမြဲတည်နေတော်မူကြပါစေကုန်သတည်းအဲ့ဒါလက်ဒီစောဘုရားကြီးရှိခိုးတဲ့ဘာသာပါပဲပဏာမဖြတ်ကြီးခိုးလေးပေါ့အဘကဝလူကဂင်္ဂံအနန္တနိဗ္ဗုဒာဇိနာ ဝါလူကဂင်္ဂာဂင်္ဂာမြင်ထက်ကြောက်တလဲတို့သည်အပကနေဂုံသိ၏နိဗ္ဗူတံပရိနိဗ္ဗာန်သံလွန်တော်မူရာဂုံပြီးသောဇိနာဖယားရှင်တို့သည်ကအနန္တရေတွဲလည်းမကုန်နိုင်ပါပြီအိန္ဒိယနိုင်ငံဘုဒ္ဓဂယာဖျားဖူးသွားတဲ့ပုဂ္ဂိုလ်များဂင်္ဂာမြင့်ဆိုတာကို ရောက်ဖို့ရပါလိမ့်မယ်အဲ့ဒီဂင်္ဂာမြင့်ထက်မှာရှိတဲ့သဲလုံးတွေက နေသေးတယ်ကမ္ဘာလောကကြီးမှာဖျားပွင့်သွားတဲ့အဆူဆူသောဖျားတွေကအဲ့ဒီဂင်္ဂမြင်ထဲမှာရှိတဲ့သဲလုံးတွေထက်များတယ်တရားနာပိဿယုံကြည်ရလားဘယ်နည်းနဲ့ယုံကြည်သလဲအဲ့ဒီဂင်္ဂမြင်ထဲမှာရှိတဲ့ဖျားသဲလုံးတွေထက်သဲလုံးသေးချမ်းကြောက်တုတ်ကြောက်ခဲကြီးတွေထက် ကဘာလောကကြီးမှာတဆူပြီးတဆူပွဲသွားတယ်ဘုရားတွေဟာအင်မတန်မှများတယ်ဒါမှမဟုတ်ဘုန်းကြီးတို့တတူဝေကိုတရားနာပရိသတ်တွေအန်တရားထက်ကမလောသေးတာဘာကြောင့်တို့လိုမေးရင်ဘလို့ပြေမလဲကိုအကြောင်းနဲ့ကိုပဲပေါ်ဒါလောက်မရတဲ့ဘုရားတွေပရိနိဗ္ဗာန်စံပြီးတော့နိဗ္ဗာန်ဝင်သွားတာဘုန်းကြီးတို့ကြံရစ်တာစဉ်းစားစရာကြီးပဲနော်ပရိသတ်ကြီးစဉ်းစားဖို့မကောင်းဘူးလားကောင်းပါတယ်စဉ်းစားကြည့်ပေါ့ ကိုယ့်အကြောင်းနဲ့ကိုကတိုင်ရဖို့ဖျားကယ်လို့ယူလို့မပါပဲနဲ့ထားခဲ့တဲ့ပုဂ္ဂိုလ်ဆိုတော့လူကောင်းလို့ဆိုမလားလူဆိုးလို့ဆိုမလားဒါကိုကိုဖြီပေါ့ဒါတော့နော်သူများကသင်ရလူဆိုးပဲလို့ပြောရင်ခံနေပါမလားအဲအဲ့ဒါကိုကိုဖြီပေါ့ဒီလောက်များတယ်ဖျားရည်တော့ကိုခေါ်ပြီးတော့မသွားနိုင်ဘူးကယ်ပြီးတော့မသွားနိုင်ဘူးဆိုတော့ကိုကလူနေပြီ ဘာလိုနေတယ်လဲတခုခုတော့ဘာဖြစ်တယ်လဲလိုနေပြီကဲအရင်ပရိနိဗ္ဗာန်ဆံသွားတဲ့ဘုရားကြီးလက်ထက်တုန်းကကိုကြွတ်တမ်းမဝင်ပဲနဲ့ယဟန္တာမဖြစ်ပဲနဲ့ကြံရစ်တယ်ဆိုတော့ခုဂေါတမမြတ်စွာဘုရားရှင်လက်ထက်ကြတော့ဝင်နိုင်မလားလို့မေးတော့ဘလို့ဖြေမလဲအကုန်လုံးတင်တာပိသားတွေအကုန်လုံးဒီဘဝမှာယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်ဝင်နိုင်မလားလို့မေးတော့တက်တက်မဖြေနဲ့ အများသဘောတူရမှဖြေမဖြေနဲ့သင်္သာဆရာကြီးပဲနော်ရှင်ရှင်ဘုရားရှင်လက်ထက်တုန်းကလည်းပဲဒီလိုနဲ့ပဲကြံရခဲ့တာခုဒီဘုရားလက်ထက်တုန်းမှာလည်းပဲဒီလိုနဲ့ပဲကြံရင်ဥမာပဲစဉ်းစားဖို့ကောင်းတယ်နော်ခင်္ကာသက်တူပွေတော်မူစုစုမြန်းဖရာဖရာစုစု မလွယ်ကိုကယ်ယူ၍မသွာ နည်းနည်းနှုတ်တက်ရအောင်ပြန်ဆိုဂင်္ဂသတုဝေတော်မူစူးစူးမြတ်ဖျာဂင်္ဂသတုဝေတော်မူစူးစူးမြတ်ဖျာဖျာစူးစူးမလွယ်ကူ ကယ်ယူ၍မသွားဖျားဆူဆူမလွယ်ကူကယ်ယူ၍မသွားဘာလို့ဖျားထားခဲ့တာတော့မလွယ်ကူတဲ့ဘာလို့လဲမလွယ်ကူလွယ်ကူရင်တော့ဖျားခေါ်သွားမှာပေါ့မလွယ်ကူတော့ဖျားကဘာဖြစ်လဲထားခဲ့တယ်တဲ့ ုရားဟောမဲ့တရားဘာပြတယ်လဲဖယားခင်အောင်နေသုတ်တန်လေး၃ခုတန်းစာဆင်ထားတယ်ရူပသုတ်တန်တုတသုတ်တန်အာသန္တသုတ်တန်သုတ်တန်၃ခုအဲ့ဒီ၃ခုပြီးတဲ့အခါကျတော့မှရွှေတံကုန်းသစိတ်၃ရဲ့တရားကိုဟောမယ်နောက်ဆုံးဘာတရားဟောမလဲ အဲ့ဒီအရာလေးပါနော်မြတ်စွာဘုရားကိုကြည်ညိုတဲ့ပုဂ္ဂိုလ်၄မျိုးရှိတယ်ဘုလိုကိစ္စမြတ်စွာဘုရားရှင်တရားကိုကြည်ညိုတဲ့ပုဂ္ဂိုလ်၄မျိုးရှိတယ်တိရူပပမာဏိကပုဂ္ဂိုလ်မြတ်စွာဘုရားရှင်အစဉ်ပုံသဏ္ဍာန်ရုပ်ပုံတော်ကြည်ညိုပြီးတော့တရားနာကြတဲ့ပုဂ္ဂိုလ်ကတစ်မျိုးနဲ့ မြတ်စွာဘုရားရှင်ရဲ့အသံတော်ကအင်မတန်သာယာတဲ့အတွက်ကြောင့်မို့အသံတော်ကိုကြည်ညိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်ကတမျိုးအဲဒါကိုဂောသဘောဏိက ပုဂ္ဂိုလ်လို့ခေါ်တယ်။သုံးမြတ်စွာဘုရားကတပိတ်တလုံးနဲ့သင်္ကန်းသုံးထဲတာအဆုံးပြတဲ့အတွက်ကြောင့်မို့ခေါင်းပါစွာကြည်လို့မြတ်စွာဘုရားရှင်ပေါ်မှာခေါင်းပါတဲ့အကြည်ကိုကြည်ညိုပြီးတော့ တရားနာတဲ့ပုဂ္ဂိုလ်ကတမျိုးလေးရှင်တော်မြတ်ဘုရားရဲ့သီလသမာဓိပညာစပညာစတဲ့လောကုတ္တရာဂုဏ်ကျေးဇူးတရားတွေကိုကြည်ညိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်ကတမျိုးဘယ်မျိုးရှိတယ်လဲမှန်နော်အဲ့ဒါရူပပါမဏိကပုဂ္ဂိုလ်ဂောဓပါမဏိကပုဂ္ဂိုလ်လူခပါမဏိကပုဂ္ဂိုလ်ဓမ္မပါမဏိကပုဂ္ဂိုလ်အဲ့လိုရှိတယ် အဲဒီတော့မြတ်စွာဘုရားရှင်ကငါဘုရားကိုတဲ့ရူပပမဏိက ပုဂ္ဂိုလ်ခေါ်တဲ့အစင်းရူပါယုံတပ်ပယ်တာကိုကြည်ညိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်နဲ့အသံတော်သာရတဲ့အတွက်ကြောင့်မို့ကြည်ညိုပြီးတရားနာတဲ့ပုဂ္ဂိုလ်နှစ်ဦးဟာတဲ့အဲ့ဒီပုဂ္ဂိုလ်နှစ်ဦးဟာအလုဆန္ဒအစွမ်းဖြင့်၎င်းတမ္မကျင်ယာကအစွမ်းဖြင့်၎င်းအလုတို့လိုက်ပြီးတော့ တရားနာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရင်ဂုံကျေးဇူးကိုမသိတဲ့ပုဂ္ဂိုလ်တွေဖရာရဲ့ပုံသဏ္ဍာန်ကိုကြည်ညိုတဲ့ပုဂ္ဂိုလ်အသံကိုကြည်ညိုတဲ့ပုဂ္ဂိုလ်အဲ့ဒီနှစ်ခုကိုကြောင့်ပြပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေဟာဖရာရှင်ရဲ့ဂုံကျေးဇူးကိုနားမလဲတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်အသံမှာဒီအဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဆန္ဒနဲ့ရာဂနောက်သို့ပါပြီးတော့မျောပါနေတဲ့ပုဂ္ဂိုလ်တွေဖြစ်လို့ ဖရာရဲ့ဂုံကျေးဇူးကိုမသိတဲ့ပုဂ္ဂိုလ်တွေတခါမြတ်စွာဘုရားရှင်ဣဇဒသန္တန်တော်မှာဂုံကိုလည်းမသိဗဟိတသန္တန်မှာရှိတဲ့ဂုံကိုလည်းမမြင်ဘဲနဲ့သူတစ်ပါးရဲ့နောက်ရောက်ခံပြီးတော့ကြီးမွမ်းသံကိုလိုက်ပြီးတော့ကြီးညိုတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်တွေကဂုံကျေးဇူးကိုမသိတဲ့ပုဂ္ဂိုလ်တွေနံပါတ်3ကြတော့ ဣဇဒသန္တမှာရှိတဲ့ဂုံဂုံတော့သူမသိဘူးဗဟိတသန္တမှာရှိတဲ့ဂုံဂုံသာမြင်ပြီးတော့ကြည်ညိုတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်ကတပိတ်တလုံးသင်္ကန်းသုံးတယ်ပဲအသုံးပြုတယ်တခြားအသုံးမပြုဘူးဘုရားရှင်ကအမတခေါင်းပါစွာကြည်တော်မူတဲ့ပုဂ္ဂိုလ်ဆိုပြီးတော့အဲဒါလိုဣဇဒသန္တမှာမသိပဲနဲ့ဗဟိတသန္တလောက်ကိုသာကြည်ပြီးတော့ကြည်ညိုတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေလည်းပဲသူများရဲ့ချီးမွမ်းတန်ကိုလိုက်ပြီးတော့ကြည်ညိုတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ သူလည်းပဲကျေစုမများဘူးဖရရဂုံမသိသေးဘူးနောက်ဆုံးကြတော့မြတ်စွာဘုရားရဲ့အစ္ဆဒသန္တန်တော်မှာရှိတဲ့သီလသမာဓိပညာစတဲ့ဂုံကျေစုတော်တွေဗိဒ္ဓသန္တမှာရှိတဲ့ဂုံကျေစုတော်တွေအတွင်းမှာနှစ်ခုလုံးမှာသိပြီးတော့တစ္ဆာလေးပါးတရားကိုသိပြီးတော့ဖះကိုကြည်ညိုတဲ့ပုဂ္ဂိုလ်ကြတော့တဲ့နံပါတ်လေးပုဂ္ဂိုလ်ကြတော့ချီးမွမ်းထိုက်တဲ့ပုဂ္ဂိုလ်ပဲတဲ့ ရားရှင်ရဲ့ကျေးဇူးတော်သစ္စာလေးပါးတရားတော်သီလသမာဓိပညာသိက္ခာတရားတို့ကြည်ညိုပြီးတော့အစ္စတသန္တမာယောဗိဒ္ဓသန္တမာယောသန္တာနှစ်ခုစလုံးကိုကြည်ညိုနိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့သူဟာအကောင်းဆုံးပုဂ္ဂိုလ်ပဲအဲ့ဒီပုဂ္ဂိုလ်၄မျိုးကိုဘုန်းကြီးကကြပြားလေးစီထားတယ်လူတသိန်းမှာ သုံးပုံပုံလိုက်နှစ်ပုံကရုပ်ဆင်းပုံတော်ကိုကြည်ညိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေတဲ့လူတသိန်းမှာသုံးပုံပုံနှစ်ပုံဟာဖျက်ရှင်ရဲ့ရုပ်ပုံတော်ကိုကြည်ညိုပြီးတော့တရားနာသူတွေတဲ့နှင်းကလူတသိန်းကို၅ပုံပုံလိုက်၄ပုံဟာဖျက်ရှင်ရဲ့အသံတော်ပေါ်မှာကြည်ညိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေတဲ့နံပါတ်3က လူတသိန်းကို10ဘုံပုံလိုက်9ဘုံဟာမြတ်စွာဘုရားရှင်ခေါင်းပါတာကိုတင့်ပြီးပြီးတော့ကြည်ညိုပြီးတရားနာတဲ့ပုဂ္ဂိုလ်တွေနောက်တစ်ယောက်ကမြတ်စွာဘုရားရှင်ရဲ့သစ္စာတသန္တာဗိဒ္ဓသန္တာသန္တာတော်နှစ်ပါးမှရှိတဲ့တရားကိုကြည်ညိုပြီးတော့သစ္စာလေးပါးတယောက်ကြည်ညိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်ကတော့လူတသိမ့်မှာတယောက်ပဲရှိတယ်တဲ့ဘယ်လိုရှိတာတော့ တရားအစိတ်ကိုကြည်ညိုတဲ့ပုဂ္ဂိုလ်ကလူတသိမ်းမှတယောက်ပဲရှိတယ်ရုပ်ပုံတော်ကြည်ညိုတဲ့ပုဂ္ဂိုလ်ကသုံးပုံမှနှစ်ပုံရှိတယ်အသံတော်ကြည်ညိုတဲ့ပုဂ္ဂိုလ်တွေကတော့ငါးပုံမှလေးပုံရှိတယ်ခေါင်းပါတော်ကြည်ညိုတဲ့ပုဂ္ဂိုလ်တွေကြတော့ဆယ်ပုံမှကိုးပုံရှိတယ်တရားကိုကြည်ညိုတဲ့ပုဂ္ဂိုလ်ကြတော့တသိမ်းမှတယောက်ရှိတယ်အဲဆိုတော့ဘုန်းကြီးတို့ပြသအဲ့ပုဂ္ဂိုလ်လေးမျိုးထဲမှာဘယ်ထက်ထက်မလဲ ကိုတရားနာနေကြတဲ့ပရိသတ်ကြီးအဲ့ဒီပုဂ္ဂိုလ်လေးမျိုးထဲမှာဘယ်အแทကိုထဲ့မလဲကိုကြိုက်တဲ့အแทကိုထဲ့လိုက်ဘုရားတော့မထက်တတ်ဘူးဟုတ်လားကိုကြိုက်တဲ့ထဲ့ထဲ့လိုက်ပေါ့အဲ့တော့တရားဟောတဲ့တရားနာရယ်ဆိုတာအမှန်တမ်းအရေးကြီးပါတယ်သို့သုံးဘုံပုံလိုက် နပိုကြိုက်နှိမ့်ချိုက်စင်ရူပါစင်ရူပါဆိုတာအယုတ်ပုတ်လို့ကြည်ညိုတာသုံးဘုံပုံလိုက်နပိုကြိုက်နှင်းချိုင်စင်ရူပါဆိုကြည့်နှခေါက် ဘုံပုံလိုက်လေးဘုံကြိုက်နှိမ့်ချိုက်သံတော်သာငါဘုံပုံလိုက်လေးဘုံကြိုက်နှိမ့်ချိုက်သံတော်သာဆိုနှခေါ့ ဆယ်ဘုံပုံလိုက်ကိုးဘုံကြိုက်နှိတ်ချိုက်ခေါင်ပါစွာဆယ်ဘုံပုံလိုက်ကိုးဘုံကြိုက်နှိတ်ချိုက်ခေါင်ပါစွာသုံးနှောက် လူတသိန်းမှာတယောက်သာသစ္စာတရားကြည်ညိုပါလူတသိန်းမှာတယောက်သာသစ္စာတရားကြည်ညိုပါဆိုနှခေါင်းလူတသိန်းမှာတယောက်သာသစ္စာတရားကြည်ညိုပါ ဤညိုသူများမြန်ဖယားစိတ်ထချာနာကြလေပါဤညိုသူများမြန်ဖယားစိတ်ထချာနာကြလေပါသို့နှခေါင်း တရားတော်နာခူရောက်လားဘယ်ဟာကြိုက်သနည်းတရားတော်နာခူရောက်လားဘယ်ဟာကြိုက်သနည်းသို့နှခေါ အဲဖြီးပေးကြည့်ပါလားဘုလိုပြိဿဘာကိုကြိုက်တယ်လဲကုတ္တနာပြိဿတွေကဘာကြိုက်တယ်လဲဘုန်းကြီးရတာဗျအသာမမကောင်းတော့ဘုန်းကြီးတော့ဘာကြိုက်မှမဟုတ်ဘူးအယုကလည်းမကောင်းအသာလည်းမကောင်းဆိုတော့ဘုန်းကြီးကျင်ရပုဂ္ဂိုလ်ဒီတော့မှရှိမှာမဟုတ်ဘူးပင်ပေါ်ဖုကုတရားဟောနေရဘုန်းကြီးကတော့အဲ့ဒီထဲမှာတခုမှမပါဘူးဆိုတော့ဘယ်သူမှကြိုက်မှာမဟုတ်ဘူးဒါပေမဲ့ပဲတရားပဲတော့ပြအောင်နာသွားကြအောင်ပေါ့ ဟုတ်လားမြတ်စွာဘုရားရှင်ဟောတော်မူတဲ့ပိဋကသုံးပုံနိကေ9ရဓမ္မခန္ဓာပုံ7400ဆိုတာတရားတော်ပိဋကတိကြားဖူးတဲ့ပုဂ္ဂိုလ်တွေကြီးပဲရှင်တော်မြတ်ဘုရားဟောထားတဲ့တရားတစ်လုံးကိုသဘောပေါက်နားလေတယ်ဆိုရင်အပေလေးပါးကလွန်မြောက်နိုင်တယ်ဒီဓမ္မခန္ဓာပုံ7400ကိုမဆိုထားနဲ့ မြတ်စွာဘုရားဟောတော်မူတဲ့တရားတစ်လုံးကုန်သာအတိတ်ပဲကြကြနာနာသိပြီးတော့ကြည့်အဲ့ဒီပုဂ္ဂိုလ်ဟာအပယ်လေးပါးကလွတ်မြောက်နိုင်တယ်တရားတော်ရဲ့စွမ်းသတ္တိရဲ့အင်မတန်မှထင်မြင်တယ်ဒါကြောင့်မို့မြတ်စွာဘုရားရှင်တရားတော်ကိုလေးလေးစားစားနာကြားရရတယ်လေးလဲလေးလာရတယ်ကြက်မှန်လဲကြက်မှန်ရတယ်ကြက်လဲကြက်ရတယ်ကြည်လဲကြည်ရတယ်ဓမ္မတရားရတယ် ကိုတရားထိုင်ကြတဲ့ယောဂီတွေဆိုရှင်ဆောင်းပုလင်္ကာကြပြားလေးတွေဆရာတော်ဆက်ကစီထားတာအလုံးကြက်ထားရတယ်မဟုတ်လားကြက်ပြီးတော့တရားကြက်တယ်မဟုတ်လားပထမဘာလို့ရတယ်လဲကြက်ဒုတိယကြီးနေရတယ်မဟုတ်လားကြက်နောက်ဆုံးဘာရမလဲတရားရသွားမှာပဲဒါကြောင့်မို့မြတ်စွာဘုရားတရားတော်ဟာအင်မတန်မှလေးနေတယ်ဣဒံညေယံဣဒံညေယံယောသဗ္ဗညတုမိစတိ ဣဒံညေယံဣဒံညေယံယောသဗ္ဗညာတုမိစတိအပိကပ္ပသဟသာယုတတတံနာတိခိစတိဣဒံညေယံဣဒံညေယံဒါလေသိစရာဒါလေသိစရာရောအကျင့်ပုဂ္ဂိုလ်သည်သဗ္ဗအလုံးစုံသောတရားကိုညာတုံသိခြင်းကအစ္စတိလိုရှိ၏သောထိုပုဂ္ဂိုလ်သည်အပိကပ္ပသဟသေသူ အပိကပ္ပသဟတာယုကဘာထောင်ဆောင်အသက်ပေါင်းအသိချေဆိုတော်လေသသတံနာတိကစ္စတိသိစရာတွေအကုန်သိအောင်သိစရာတွေနောက်လိုက်လို့ဘယ်တော့မှဆုံးမမဟုတ်တော့ဘူးဣတိဤသို့ဣမံဓမ္မဒေသနာဤတရားတော်ဒေသနာတော်မြတ်ကို သက္ကိစ္စရိုးရိုးသေးသေးလေးလေးစားစားမြတ်မြတ်နုနု ကုနာထာအာယုန်တပစိတ်မသွားပဲမှန်သာကြည်ဖြူနာယူနိုင်ကြပါစေကုန်တတိဘုရားရှင်ရဲ့တရားတော်ဆိုတာသိစရာတွေကြီးပဲတဲ့ဒါကြောင့်ဣဒံညေယံဣဒံညေယံဒါကိုအလွယ်နည်းနားလည်အောင်မြတ်မပြန်လိုက် ဣဒံညေယဣဒံညေယဒါလည်းသိစရာဒါလည်းသိစရာဟိုဟာကိုသွားလေးလာလဲသိစရာပဲတုတ်တန်ကိုလေးလာလဲသိစရာတွေပဲအဘိဓမ္မာကိုလေးလာလဲသိစရာတွေပဲဝိနည်းကိုလေးလာလဲသိစရာတွေအင်မတန်တန်ဖို့ရှိတာပဲဩငါသိဖို့သိစရာတွေများကြီးပါလားလို့ဗုဒ္ဓရဲ့စာသူကိုလေ့လာရင်ဒီလိုသဘောပေါက်လာပါလိမ့်မယ်။ဒါကြောင့်မို့သိစရာတွေကအများကြီးပဲဒါပေမဲ့လည်းပဲ ပြီးစရာတွေအလွန်များများတော်လည်းပဲသလုံးသောတရားရဲ့အဓိပ္ပာယ်ကိုနားလည်ပြီးတော့ကြက်တဲ့ပုဂ္ဂိုလ်ဟာအပယ်လေးပါးကလွတ်မြောက်နိုင်တယ်ဆိုတာနိဗ္ဗာန်ရောက်နိုင်တယ်လို့ဒီလိုဆိုလိုပါတယ်ဘုရားပြသနားလည်ရနော်မြတ်စွာဘုရားရှင်တရားတော်ကသိဖို့မလိုပဲဘူးလားအဲသလုံးသိတာနဲ့ပဲလေအပယ်လေးပါးကလွတ်မြောက်နိုင်တယ်ဆိုတော့အများကြီးသိတဲ့ပုဂ္ဂိုလ်ဆိုတော့ပြောစရာမရှိတော့ဘူးပေါ့ ကွန်ချာယုတ်စီတဆုံဒီသို့ကပ်ပြီးလေးဖုံစာတလုံးကတွဲကြုံဒိဗေအနိုင်ကျဲသို့ပင်လေမြင်နေရည်တဇက်ကိုလျာထက်ခငံသစ္စာဟံသို့ဘုံခန့်ပြုံမှာပညာရှင်တွေရေးထားတာရှိတယ်။ကွန်ချာယုတ်စီတဆုတ်ကြီးသို့ပိုက်ကွန်ကြီးရတော့ဖြဖြားထားရင်ဒါအကျယ်ကြီးပဲ။တဖြည်းဖြည်းတဖြည်းဖြည်းခောက်ပြီးတော့လိမ့်လိုက်တယ်ဆိုရှင်လက်တဆုပ်စာပဲကြံတော့တယ်။ ကာပိလေဖုံးစတလုံးကတွဲ့ကျုံဒိဗ္ဗအနဲ့ကျေသူကာပိစာလေးတလုံးအပေါ်မှာခုံစည်းရေးထားတာအတွင်းမှာဒိဗ္ဗသိစရာတွေတရားတွေကတော့အများကြီးပဲတဲ့အတွင်းမှာရှိတဲ့သိစရာအကုန်လုံးကိုအပေါ်မှာရေးထားတဲ့ကာပိစာလေးတလုံးနဲ့ခြုံငုံပြီးတော့သိနိုင်တယ် ပင်လယ်မိနယ်ရိတ်တဲ့ဆက်ကိုလျှားတဲ့ခန့်ခံတိသဟန်သူသမုဒ္ဒရာထက်မှရှိတဲ့ရေတွေကအင်မတန်မှများတယ်အင်မတန်မှများတဲ့ရေရေလေးတစ်ဆက်ကိုယူပြီးတော့ကိုယ်ရှာပေါ်တင်လိုက်ရင်ခါငန်တဲ့ရတာလေးပြီးရတယ်။အော်သမုဒ္ဒရာကြီးအင်မတန်မှကျယ်ဝန်းများတော့လည်းပဲသမုဒ္ဒရာထက်မှရှိတဲ့ရေဟာခါငန်တဲ့ရတာတစ်ခုပဲရှိတယ်ဆိုတာ तू မသိနိုင်ဘူးလား ဒါလိုပဲတဲ့မြတ်စွာဘုရားရှင်တရားတော်ကိုလိမ့်လိမ့်လာလိမ့်ဆက်လိုက်တဲ့အခါမှာဒီတရားလေးတစ်လုံးကိုနားလည်ယုံနဲ့ပဲတန်တရားထက်ကလွန်မြောက်နိုင်တယ်ဆိုတာကိုသဘောပေါက်နားလည်ဖို့လိုပါတယ်ဘုန်းတော်ပြည်သားသို့ကဘာထောင်ဆောင်ကာလပြောင်း ကြံညောင်းသောလည်းမကုန်နိုင်ကဘာထောင်သောင်းကာလပြောင်းကြံညောင်းသောလည်းမကုန်နိုင်ဆိုနှခေါ့ ဖယားဟောမြွေဓမ္မစေသိခဲ့လှပါသည်ဖယားဟောမြွေဓမ္မစေသိခဲ့လှပါသည်ဆိုနှခေါ ကဘာထောင်သောကာလတွေကြာအောင်ဒီတရားတော်တွေကိုငါလေ့လာမယ်လို့မြတ်စွာဘုရားဟောတဲ့တရားတွေကိုလေ့လာရင်လေ့လာရင်နဲ့ကဘာတွေသာဆုံးသွားမယ်လေ့လာတဲ့တရားတော်ဖြစ်မဆုံးသေးဘူးဘုရားရှင်တရားတော်ကဘလောက်ကြီးများတယ်ဆိုတာသိဖို့ဘလောက်ကြီးများတယ်ဆိုတာကိုစဉ်းစားယူတော့မှတ်ထားဘူးပဲတဘောကြီးတဘောပြောင်းပြောင်းသွားတာ ဘဝကိုမဆိုထားနဲ့ကဘာပေါင်းထောင်တန်းကုန်ညမ်းတော်လေးပဲရှင်တော်မြတ်ဖះဟောထားတဲ့တရားတော်တွေကို လေ့လာလို့မကုန်နိုင်ဘူးဖះဟောတဲ့တရားဓမ္မစက်ကအင်မတန်မှခက်ခဲတယ်လွယ်ကူသောတရားတလုံးမှမရှိဘူးအားလုံးဘာဖြစ်တယ်လဲခက်ခက်တဲ့တရားကြီးပဲခက်ခက်တဲ့တရားဆိုတာနက်နက်တဲ့သဘောတရားရှိတယ်အဲ့ဒီတရားကိုခက်ခက်နက်နက်တဲ့တရားကိုမိမိဉာဏ်နဲ့ပိန့်ချပြီးတော့သိသွားပြီဆိုရင် ပေလိဘကလော့ပီဒါရမို့ပိဋကသုံးဖို့နိကေ900ဓမ္မခန္ဓာမ7400တောင်ကျေဝွန်ညာတော်လည်းပဲနောက်ဆုံးအဖြေထုတ်လိုက်တဲ့ခါကျတော့ဝိမု ക്തി ရတ္တဆိုတဲ့အရတ္တဖို့နိဗ္ဗာန်ရောက်ရင်တန်တရားထက်ကမလော့သေးဘူးလားလော့သွားပြီနော်ဝိမု ക്തി ရတ္တခေါ်တဲ့အရတ္တဖို့နိဗ္ဗာန်ကိုဆက်ရောက်သွားပြီဆိုရင်တန်တရားထက်ကလော့ပြီနောက်တာတန်တရားထက်မှာကျင်နေစမ်းရှိတော့ဘူးဒါကြောင့်မို့ တရားတစ်လုံးကုန်ပြီးအောင်လေ့လာပါမမီးရလားမမီးရလားဘယ်နှလုံးလောက်သိအောင်လေ့လာဖို့လိုတယ်လဲအဲတစ်လုံးတည်းဘုရားတစ်လုံးတည်းပေးတယ်နော်ခုကျမ်းစာပရိသတ်တွေဘယ်နှလုံးလောက်လေ့လာထားတယ်လဲဟိုနဲ့နဲ့ဒီနဲ့နဲ့ဟိုနဲ့နဲ့ဒီနဲ့ဟိုလဲအရာမြောက်ဒီလဲအရာမြောက်ဟိုချက်လက်ပတ်ကိုလဲပြီးတော့ဟိုလဲမသိဒီလဲမသိဟိုလဲမမိဒီလဲမမိ ဒီလိုဖြစ်နေတတ်တယ်တလုံးရအောင်လုပ်ပါဒါကြောင့်ဣဒံညေယံဣဒံညေယံဒါလည်းသိစရာဒါလည်းသိစရာဆိုထားတာဒါကြောင့်မို့အပိကပ္ပသဟဇာယုကဘာထောင်ဆောင်အသင်္ခေဆုံးတော်လည်းပဲသာသတန်နာတိကိစ္စတိသိစရာတွေနောက်တော့လိုက်လို့ဆုံးမှာမဟုတ်တော့ဘူးတဲ့ဒါကြောင့်မို့တလုံးရရင်ဖြစ်ဘုန်းကြီးပြိဿဘာဖြစ်သွားပြီလဲ ယနာလည်းပြီပလိဘကလောပြီဘယ်ကလောမလဲပလိဘကြားဘူးသလားဘယ်တော့ကြားဘူးလဲပလိဘကြားဘူးပလိဘတော့မြင်ဘူးလားအိုးတရိစ္ဆာကြီးရှိတာမမမြင်ဘူးတဲ့ဟောဘုန်းကြီးတို့ဟောရွှေတံခုတ်ပရိသထူးထူးဆန်းဆန်းပဲပလိဘမမြင်ဘူးသေးဘူးတဲ့နော်ဟောထူးဆန်းဆန်းပဲဘုန်းကြီးတို့ငယ်လေးကမြင်လာတာပဲပလိဘတရိစ္ဆာမရှိဘူးလား ဒါတာမမြင်ဘူးသေးဘူးအဲတရားနာပြင်တော့ပြအပြင်ထွက်သွားကြည့်ပေါ့ဩအပယ်လေးပါဆိုဒီလိုနေတော့ကိုဆိုတာခက်သားပဲနော်တကယ်သိဖို့ရိတ်ကြတော့တကယ်ခက်တယ်ဖွင့်ပြသပုံပြင်းတကူပြောပြပါအောင်မယ်သက္ကသတို့ပယ်လေးပါမမြင်ဘူးလားနဲ့ရှေ့ကလူတယောက်အမိဝန်ထက်ကမွေးလာကြတဲ့ကမျက်လုံးအစုံကမ်းပြီးတော့မွေးလာမျက်လုံးစုံကမ်းပြီးမွေးလာတဲ့ပုဂ္ဂိုလ်ဆိုတော့သူ့ဘာမြင်ဘူးမှလဲ ဘာမှသူမမြင်ဘူးဒီနေ့တော့အသက်ကြီးလာတော့ဒီနေ့တော့သူ့တငယ်ချင်းကအဲ့ဒီမျက်လုံးစုံကန့်တဲ့ပုဂ္ဂိုလ်ကိုနတ်ဖန်ရင်ငါမင်းကိုထမင်းကျွေးမယ်ငါအိမ်မှာမင်းထမင်းခေါ်ကျွေးမယ်လို့ပြောတော့ငါ့ကိုမင်းဘာနဲ့ကျွေးမှာတုံးမေးနွားနိုနဲ့ကျွေးမယ်ဘာနဲ့ကျွေးမလဲနွားနိုနဲ့ကျွေးမယ်လို့ပြောတော့အဲ့မျက်လုံးကန့်ပုဂ္ဂိုလ်ကနွားနိုဆိုတာဘယ်လိုနေသလဲ ဟောနွမ်းလို့ဆိုတာဖြူဖြူကြီးဟောဖြူဖြူကြီးဖြူဖြူကြီးဆိုတာကတော့ဘယ်လိုနေသလဲမေးတယ်ဖြူဖြူဆိုတာဗျိုင်းလိုနေတယ်ဘယ်လိုနေလဲဗျိုင်းလိုနေဆိုတာဗျိုင်းဆိုတာဘယ်လိုနေသလဲလို့မေးတဲ့ခါကျတော့အဲ့ဒီပုဂ္ဂိုလ်ကသူ့လဲလေးကိုဒေါင်စလေးကနေလဲလေးကောက်ပြီးတော့ပြားတယ်ဟောဒီလိုနေတယ်အဲ့တော့မြေလုကန့်ပုဂ္ဂိုလ်ကသူ့လဲလေးကိုစမ်းတော့အော်နွားလို့ဆိုတာကောက်ကောက်ကြီးကိုကောက်လို့ဆိုဘာဖြစ်နေလဲကောက်ကောက်ကြီးတဲ့ မမြင်ဘူးတော့ဘာဖြစ်သွားတယ်လဲကိုတော့ကောက်ကောက်ကြီးခုလည်းပဲဘုဂပိသားတွေကောက်ကောက်ကြီးပဲပလီပါကိုမမြင်ဘူးသေးဘူးနော်ဆန်းတော့ဆန်းတော့ပဲဘုန်းကြီးတို့ကန်းကောက်ပြိုင်တကာတကမားတွေကပလီပါမြင်ဘူးတယ်ဘုန်းကြီးကမြင်ဘူးအောင်ကိုတရားဟောထားတာခုလည်းမြင်အောင်ကြည့်ပေါ့ခုဒီဆိုပလီပါမြင်ပြီလားဘယ်လိုနေလဲကောက်ကောက်ကြီးပေါ့ဟုတ်တယ်နော်ကောက်ကောက်ကြီးဖြစ်ဟုတ်တယ်မနေ့ကဆရာတော်ဗာတရားဟောသွားတယ်လေ တရားဟောကောင်းဆရာတော်ကြီးတွေလေတရားကိုယောဂီတွေကိုတရားနာပိသကိုဘုန်းကြီးကသုတသုတ်တံဆိုတော့ဆက်ဟုတ်မယ်ဘာသုတ်တံလဲသုတသုတ်တံခုဟောပြီးတဲ့သုတ်တံဘာလဲရူပသုတ်တံတခွေးတခွေးအဲ့လိုဟောသွားမှာနော်ရှိကြီးဖို့ရမဟောဘူးဘုသူတဖြစ်ပွဲအနေနဲ့ဟောသွားတာအခါတဘမှာမြတ်စွာဘုရားသခင်ကိုလိုမြတ်ရေစကူပြည်ဝီလူဝံကြောက်တော်မှာသတင်သုံးတော်မူတဲ့အခါမှာ မကရတိုင်းဘယင်မြင့်မြတ်ကြီးရဲ့အမတ်ဖြစ်တဲ့ဝိသကာရပုံနာဆိုတာရှိတယ်မကရတိုင်းဘယင်အဇဒသမင်းပေါ့အဇဒသမင်းရဲ့ရှေ့ကဝိမိတရာရှင်ဘင်ကြီးပေါ့အဲ့တော့ဝိသကရပုံနာမြတ်စွာဘုရားရှင်တန်ရောက်လာတဲ့ခါကျတော့မြတ်စွာဘုရားရှင်နဲ့ တသက်ပန်းလုံးအောင်းမိဘွယ်စကားများပြောဆိုနှုတ်ဆက်ပြောဆိုပြီးတော့ဝိသံကာရပုံနာကမြတ်စွာဘုရားကိုလျှောက်တယ်စကားလေးမျိုးလျှောက်တယ်ဘုန်းတော်ပိဿမှန်သားဘွယ်ရအလွန်ကောင်းတယ်မိဘဖြစ်တဲ့ပုဂ္ဂိုလ်ဆရာသမားဖြစ်တဲ့ပုဂ္ဂိုလ်အားလုံးနောက်ပိုင်းကောက်ချက်လေးမှာအင်မတန်တန်ဖို့ရှိတယ်ဝိသံကာရပုံနာကမြတ်စွာဘုရားကိုဘယ်လိုမေ့တယ်လဲဆိုတော့မြတ်စွာဘုရားတဲ့ မြည်သူမဆိုမိမိမျက်စိနဲ့ဓာတ်ရိုက်မြင်ပြီးတော့ငါဒီလိုမြင်တယ်လို့ပြောဆိုခဲ့မှု ထို့ပြောဆိုသောသူ၌အပြစ်လုံးဝမရှိဘူးလို့ကျွန်ုပ်ဒီလိုယူတဲ့ယူဝါဒရှိပါတယ်မိမိမျက်စိနဲ့ဓာတ်ရိုက်မြင်တဲ့ကိစ္စတစ်ခုကိုဤကဲ့သို့ငါမြင်ခဲ့တယ်လို့ ပြော့ပြတဲ့အခါမှာပြော့ပြတဲ့ပုဂ္ဂိုလ်မှာအပြစ်မရှိဘူးလို့ဒီလိုယူတဲ့ယူဝါဒမျိုးသူ့မှာရှိပါတယ်ဒါကနံပါတ်1နှင်းကမြည်သူမဆိုမိမိနားနဲ့ဆက်ဆက်ကြားတဲ့အသံကိုကြားတဲ့ကိစ္စကိုဤကဲ့သို့ငါကြားရတယ်လို့သွားပြောတဲ့အခါမှာပြောဆိုတဲ့ပုဂ္ဂိုလ်မှာအပြစ်မရှိဘူးလို့ဒီလိုယူဝါဒရှိတယ်လို့သူပြောတယ်။ မည်သူမဆိုမိမိတကယ်တွေးရတဲ့ကိစ္စကိုဤကဲ့သို့ငါတွေးတယ်လို့ပြောဆိုခဲ့မှုထိုပြောဆိုတဲ့ပုဂ္ဂိုလ်မှာအပြစ်တစုံတရာမရှိဘူးလို့သူဒီလိုအယူဝါဒရှိတယ်လို့ဘုရားကိုလျှောက်တယ်လေးမြည်သူမဆိုမိမိသိတာကိုသိတဲ့အတိုင်းဒီလိုဒီလိုငါသိတယ်လို့ပြောရင်ပြောဆိုတဲ့ပုဂ္ဂိုလ်မှများမှာ အပြစ်မရှိဘူးလို့ဒီလိုယူတဲ့ယူဝါဒမျိုးသူ့မှာရှိတယ်လို့ဖယားကိုလျှောက်တယ်မှန်တာလွယ်လွယ်လေးတော့မြင်တာကိုမြင်တဲ့အတိုင်းကြားတာကိုကြားတဲ့အတိုင်းတွေးတာကိုတွေးတဲ့အတိုင်းသိတာကိုသိတဲ့အတိုင်းပြောရင်အပြစ်မရှိဘူးလို့ဒီလိုသူယူဝါဒရှိပါတယ်ကိုယ့်အကိုဖြေထားကြည့်ဒီပုံနှံမေ့တဲ့ပြဿနာအပြစ်ရှိသလားမရှိဘူးလားဆိုတာ ဒီလိုမြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားရှင်ကပြောတယ်ပုံနာဝိသကရပုံနာတဲ့မြင်သမျှကိုပြောဆိုအားအိဟူယူလဲငါမပြောဘူးမပြောဆိုအားဟူယူလဲငါမဆိုဘူးဒီစကားကိုမှတ်ထားပုံနာတဲ့မြင်သမျှကိုပြောဆိုအားအိဟူယူလဲငါမဆိုဘူးမပြောဆိုအားဟူယူလဲငါမဆိုဘူးဖះစကားဘယ်နှခွန်းပြောတယ်လဲနှခွန်းပြောတယ်ဒီစကားမှန်တာနော် ဘုရားကပြောဆိုအားတယ်လို့မဆိုမပြောဆိုအားဘူးလဲမဆိုမပြောဘူးမိမိကြားတာကိုကြားရသမားတရားကြားရသမျှကိုပြောဆိုအားဥခုပြောဆိုအားဥခုရလဲသူမဆိုဘူးတဲ့ဘုရားကမပြောဆိုအားဟူရလဲသူမဆိုဘူးတဲ့မိမိတွေ့ရသည်ကိုတွေ့ရတဲ့အတိုင်းပြောဆိုအားဤဟူလဲမဆိုဘူးတဲ့မပြောဆိုအားဟူလဲငါမဆိုဘူးတဲ့ မိမိသိရသည်ကိုသိတဲ့အတိုင်းပြတ်ဆိုအားဤဟူလည်းငါမဆိုဘူးမပြတ်ဆိုအားဟူငါမဆိုဘူးတဲ့ဖယားသူ့ကိုပြန်ပြောတိုင်းကျမ်းတော်ပိဿတိကြားတယ်နော်အဖြစ်ရမထွက်သေးဘူးငါမပြောဘူးလို့ပြောတယ်ပြတ်ဆိုအားတယ်လည်းမပြောဘူးမပြတ်ဆိုအားဘူးလို့လည်းမပြောဘူးဘာကြောင့်လဲဆိုလို့ရှိရင်ခုမှအဖြစ်ထွက်လာတယ်ဒါမှတ်ထားပါ ဘာကြောင့်လဲဆိုတော့တဲ့မြတ်စွာဘုရားရှင်ကပုံနာတဲ့မိမိမြင်ရသည်ကို ပြောဆိုသောသူအားအကုသို့တိုးပွား၍ကုသို့တရားဆုပ်ယုပ်တဲ့စကားမျိုးဆိုရင်မြင်ချင်းမြင်အားသည်ကို မပြောအပ်ဘူးမှာပါနော်မိမိမြင်ရတဲ့အတိုင်းသူတစ်ပါးကိုပြောတဲ့အခါမှာအကုသို့တရားတွေတိုးပွားပြီးတော့ကုသို့တရားဆုပ်ယုပ်မဲ့စကားမျိုးဆိုရင် မပြောအပ်ဘူးမှန်ပြီလား အမြဲတမ်းတာမန္တာဒုတိယကမြင်ရသည်ကိုမပြောဆိုသောသူအားကုသိုလ်တရားဆိုရွရွအကုသိုလ်တရားတွေတိုးပွားမယ်ဆိုရင်ဒီလိုမြင်ခြင်းကိုပြောအပ်တယ်မပြောဘဲကိုမြင်ရတာကိုမပြောဆိုတဲ့ပုဂ္ဂိုလ်မှာကုသိုလ်တရားတွေဆုပ်ယုပ်ပြီးတော့အကုသိုလ်တရားတွေတိုးပွားသွားမယ်ဆိုရင်တော့ဖြင့်အဲ့ဒီမြင်ခြင်းမျိုးကို ပြောအပ်တယ်မှန်ပြီလား ကိုကြက်ရတာကိုပြောဆိုတဲ့အခါမှာကြက်ရသည့်အတိုင်းပြောဆိုတဲ့ပုဂ္ဂိုလ်မှာအကုသိုလ်တရားတွေတူပွား၍ကုသိုလ်တရားဆုံးယုံမဲ့စကားမျိုးဆိုရင်ကြားတဲ့အတိုင်းမပြောရဘူးကြားတာကိုမပြောဆိုပဲထားထားရင်ကုသိုလ်တရားတွေဆုံးယုံပြီးတော့အကုသိုလ်တရားတွေတူပွားမယ်ဆိုရင်အဲ့ဒီစကားမျိုးကိုပြောရမယ်တဲ့ကိုတွေးတာကို တွေးတဲ့အတိုင်း ပြောဆိုလို့အကုသိုလ်တရားတွေတိုးပွားပြီးတော့ကုသိုလ်တရားတွေဆုံးယုံမယ်ဆိုရင်အဲ့ဒီစကားမျိုးကိုမပြောရဘူးမပြောဘဲထားရင်ကုသိုလ်တရားတွေဆုံးယုံပြီးတော့အကုသိုလ်အကုသိုလ်တရားတွေတိုးပွားမယ်ဆိုရင်အဲ့ဒီစကားမျိုးကိုပြောရမယ်ကိုသိတဲ့အတိုင်းပြောတဲ့ခါကျတော့သိတဲ့အတိုင်းပြောလို့အကုသိုလ်တရားတွေတိုးပွားရင်ကုသိုလ်တရားဆုံးယုံမယ်ဆိုရင်ဒီစကားမျိုးကိုမပြောရဘူး မပြောဘဲထားရင်ကုသိုလ်တရားတွေဆွတ်ယုတ်ပြီးတော့အကုသိုလ်တရားတွေတိုးပွားမယ်ဆိုရင်အဲ့ဒီစကားမျိုးကိုပြောကောင်းတယ်။မှန်ပြီလား။ကုသိုလ်တရားတိုးပွားမယ်စကားဆိုရင်အကုသိုလ်တရားတိုးပွားမယ်စကားဆိုရင်မပြောရ။မှန်ပြီလွယ်လွယ်လေးပဲမဟုတ်လား။အေးမြတ်စွာဘုရားပြောရအောင်။အဲ့တော့ တောက်ချက်နေနဲ့စားတဲ့ခါကျတော့အပြစ်ရှိသည်ဖြစ်စေအပြစ်မရှိသည်ဖြစ်စေကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေအကျိုးရှိသည်ဖြစ်စေအကျိုးမရှိသည်ဖြစ်စေတစ်ဖက်သာနှစ်သက်သည်ဖြစ်စေမနှစ်သက်သည်ဖြစ်စေအချိန်အခါကိုကြည့်၍နေရာဌာနကိုသိ၍ပြောသည်မပြောသည်ဉာဏ်ပညာဖြင့်ဆင်ခြင်၍ပြောလျင်တော့ဖြင့် အမှားဖြစ်ဖို့ခရင်ပါတယ်ဘုရား။မှန်လား။ပြောတယ်မပြောတယ်အရာဌာနကိုကြည့်ပြီးတော့တတိဉာဏ်ပညာနဲ့ဆင်ခြင်စဉ်းစားပြီးမှပြောလေဆိုရင်တော့ဖြစ်အမှားဖြစ်ဖို့ခရင်တယ်။စကားပြောတယ်ဆိုတာတော်အရေးကြီးတယ်နော်။ရေးမကြီးဘူးလား။အရေးကြီးတယ်။လောကမှာပြဿနာတွေဟာစကားမပြောတာလို့ဖြစ်တဲ့ပြဿနာတွေပဲ။ တော့မိမိပြောဆိုလိုက်တဲ့စကားတခွန်းကြောင့်တစ်ဖက်သားမှာနင့်နာသွားမယ်ရင်ထဲမှာစူးဝင်သွားမယ်ဆိုရင်မိဘဖြစ်ပေမဲ့သာသမီများကိုဒီလိုစကားမျိုးမပြောရဘူး။ကြံပြောမယ်မိမိပြောဆိုလိုက်တဲ့စကားတခွန်းဟာတစ်ဖက်သားမှာနင့်နာသွားမယ်ရင်ထဲမှာနင့်သွားနင့်နာသွားမယ်ရင်ထဲမှာစူးဝင်သွားမယ်ဆိုရင်မိဘဖြစ်ပေမဲ့သာသမီများကိုမပြောရဘူး။ ဆရာသမားဖြစ်ပေမဲ့တပည့်များကိုမပြောရဘူးတဖက်သားမှာဘဝအမဲ့စကြီးထင်သွားတတ်တယ်သာသမီများတပည့်များမှာမိဘဆရာသမားအပေါ်မှာနာကြီးသွားတတ်တယ်နားလည်လားနာကြီးသွားတတ်တယ်နာကြီးသွားပြီဆိုရင်ကောင်းသေးရဲ့လားမကောင်းဘူးအရင်မို့မိဘဗေမဲ့ငါသာသမီငါပြောလို့ ငါပြောနိုင်တယ်ဆိုပြီးဒီစကားမျိုးမပြောပါဘူးဆရာသမားပေမဲ့ငါဒီတပြည့်ကိုပြောနိုင်တယ်ဆိုပြီးတော့ဒီစကားမျိုးကိုမပြောရဘူးတစ်ဖက်သားနင့်နာသွားရင်နာကြီးသွားတတ်တယ်နာကြီးသွားရင်အဲ့ဒီတပြည့်ဆရာသမားမိဘပေါ်မှာအမက်ဆယ်ကြီးထင်သွားတတ်တယ်တရားသမားဆိုတာဘုလိုပြည့်စပ်ပြင်ပမှရောက်လာတဲ့ကောင်းတဲ့အာယုံရောမကောင်းတဲ့အာယုံရောအမျိုးမျိုးသောအာယုံတွေကို တရားပစ္စည်းအနေနဲ့တရားနှလုံးသွင်းပြီးတော့သိခံနိုင်ရင်အကောင်းဆုံးပဲ။ဘာလဲလဲ။မြင်သမျှကြားသမျှတွေးသမျှသိသမျှကို ကောင်းတာဆိုးတာ ရောက်လာတဲ့အခါမှာတရားပစ္စည်းအနေနဲ့တရားနှလုံးသွင်းပြီးတော့သိခံလိုက်ရင်အကောင်းဆုံးပဲ။ရှုမှတ်သိခံမှုမရှိရင်မကောင်းဘူး။ဒါကြောင့်မို့သိခံနိုင်ဖို့ဘာလို့ရမလဲ။ ကြိုးစားရမယ်။ဘာလို့ရမလဲ။ကြိုးစားရမယ်။တရားသမားဆိုတာတရားနဲ့အစထိုးရမယ်။ဒါကြောင့်မို့မိဘဖြစ်ပေမဲ့နင်းနာမသွားမဲ့နာကြီးတဲ့စကားမျိုးကို ကိုသားသမီးကိုမပြောရ။ဆရာပေမဲ့ကိုတပည့်တွေမှာနင်းနာသွားမယ်။နှလုံးထဲမှာစူးဝင်သွားမယ်။ ဆင်းရဲသွားမယ်ဆိုရင်ဒီလိုစကားမျိုးကိုဆရာသမားလည်းပဲမပြောရမိဘကသာသမီကိုပြောလို့မိဘရဲ့ကျေးဇူးကိုထောက်ပြီးတော့သာသမီကမိဘကိုပြန်မပြောဘူးသူသိခံသွားတယ်တပည့်များကလည်းပဲဆရာသမားကျေးဇူးကိုထောက်ပြီးတော့သူပြန်မပြောဘူးသိခံသွားတယ်မိဘကသိမခံပဲသာသမီကိုပြောတယ်ဆရာသမားကသိမခံပဲတပည့်ကိုပြောတယ်သာသမီတွေတပည့်တွေကသိခံသွားတယ်ဆိုရင် မိဘနဲ့သားသမီးအစ်စ်ဘသူကမြင်သွားတယ်လဲမိဘကသိမခံဘူးသူထင်တိုင်းပြောလိုက်တယ်သားသမီးက သူပြောသေးပေမဲ့မပြောဘဲငုတ်တိခါလိုက်တယ်ဒီတော့မိဘနဲ့သားသမီးကအစ်စ်မမြင်ပေဘူးလားဟင်တူတူလေးမမြင်ဘူးလားဟမ်မြင်တယ်အင်းကောင်းတယ်ကြားကြတယ်တူတူလေးပြောတယ်ဟမ်ဟမ် တပည့်ဖြစ်ပေမဲ့ဆရာသမားတဲ့အစမမြင်ပေဘူးလားသိရကြည့်ကြည့်ရနော်ဒါကြောင့်မို့အရာရာမှာမိဘကသာသမီတဲ့တော်တယ်လို့မထင်နဲ့အရာရာမှာဆရာသမားကတပည့်တွေတဲ့တော်တယ်လို့မထင်နဲ့ထင်ရင်မှားသွားတတ်တယ်ထင်ဘာပြောတတ်တာလဲမှားသွားတတ်တယ်တဲ့ထောက်ပြတာကိုလက်ခံရတယ်လက်မခံဘဲနဲ့အနိုင်ကျင်းပြီးပြောရင်ခုပြောလာတဲ့အတိုင်းပဲ မိမိပြောဆိုတဲ့စကားတစ်ခွန်းကြောင့်တစ်ဖက်သားမှာနစ်နာသွားမယ်နှလုံးထက်ရင်ထက်မှာစူးဝင်သွားမယ်ဆိုရင်သာသမီတပိတွေမှာတစ်ဖက်သားမှာဘဝအမက်စကြီးတွေဖြစ်ပြီးတော့ထင်သွားရင်မကောင်းတော့ဘူးဒါကြောင့်မြတ်စွာဘုရားရှင်ကဘလို့ပြန်ဖြေတယ်လဲအကုသို့တူပွား၍ကုသို့တရားဆုံးယုံမဲ့စကားဆိုရင်ဘာဖြစ်လဲမြင်ပေမဲ့မပြောရ ကြားပေမဲ့မပြောရတွေးပေမဲ့မပြောရသိပေမဲ့မပြောရမပြောဘဲထားရင်တော့ဖြစ်ကုသိုလ်တရားတွေဆုပ်ယုပ်သွားမယ်အကုသိုလ်တိုးပွားသွားမယ်ဆိုရင်တော့ဒီလိုစကားမျိုးတော့ဘာဖြစ်လဲပြောရမယ်စကား၆ခွန်းလူ၌ထုံးလဲလေခွန်းကိုပဲနှစ်ခွန်းတယ်ကြောက်ဟုတ်တယ်မလားအဲ့ဒီစကား၆ခွန်းလောကမှာပြောတဲ့စကား၆ခွန်းရှိတဲ့နေကလေခွန်းကိုပဲပါ1 2 3 4အဲ့ဒီစကားလေးခွန်းပဲပါတဲ့မပြောတော့ဘူး နှစ်ခွန်းတဲ့ဆိုတာ9နဲ့6စကားနှစ်ခွန်းကိုပြောပါ9နံပါတ်9ကတစ်ဖက်သားကမနှစ်သက်တော်လဲအကျိုးရှိမယ်ဆိုရင်ပြောရမယ်တစ်ဖက်ကသားကတော့ပြင်သူမနှစ်သက်ဘူးဒီစကားကိုဒါပေမဲ့သူမှအကျိုးရှိနေမယ်ဆိုရင်ပြောပါတဲ့နံပါတ်6စကားကတစ်ဖက်သားကနှင်းလဲနှင်းသက်တယ်သဘောလဲကြတယ်အကျိုးလဲရှိမယ်ကုသိုလ်လဲတိုးပွားမယ်ဆိုရင်ဒီစကားကတော့ပြင် ပြောဖို့အကောင်းဆုံးတရားပဲကောင်းဆုံးစကားပဲဘယ်လိုစကားမျိုးကိုပြောတယ်လဲတဖက်သားလည်းပဲကျင်းနာတယ်နှင်းသက်တယ်သဘောကျတယ်အကျိုးလည်းရှိတယ်ကုသိုလ်တရားလည်းတိုးပွားမယ်ဆိုရင်ပြောအကျိုးရှိတယ်ဆိုရင် ကုသိုလ်တရားဖြစ်ပြီလေကုသလအနာဝိဇ္ဇဒုက္ခိပကလက္ခဏာဟုတ်လားအပြင်းမရှိတဲ့စကားဆိုတာကုသိုလ်စကားပဲကုသိုလ်တရားပဲအကျိုးရှိသွားပြီ ခုပြောတဲ့သုတ္တသုတ္တဝိသကရပုံနာမြတ်စွာဘုရားကြီးဖြေကြတော့ဝိသကရပုံနာသဘောကျပြီးတော့ပြန်သွားတယ်ဝိသကရမေးတယ်မေခွန်းတရားနာပိသတိကြာပြီးပြီမြတ်စွာဘုရားရှင်ဖတ်စစ်ဖြေချတဲ့ဖြေလဲပဲကြာသွားပြီပြီးတော့ဒီစကားကိုဒီတရားကိုနာကြရတော့ဖဲမှုတွေဖုံးမှုတွေပြိဿရေထမှာဘလို့ခံစားရတယ်လဲအသိဘာတွေတိုးလာတယ်လဲဒီတရားကိုနာကြတော့ ဒီမြတ်စွာဘုရားဟောတဲ့တရားခုနာကြတော့ဘုန်းကြီးခုနဟောလာခဲ့တယ်တရားတလုံးကိုအတိပ္ပယ်နားလဲသူဒီပင်လေအပယ်လေးဘက်ကလွတ်တယ်ဆိုတော့ဒီတရားကိုနားလဲရင်အပယ်လေးဘက်ကမလွတ်နိုင်ဘူးလားမလွတ်နိုင်တယ်ပြောတယ်မပြောတယ်ကိုဆင်ချင်းတိုက်ထွာရမယ်အခြေအနေအသိဉာဏ်တွေကိုမှတိုးပြီးတော့မလာဘူးလားလာတယ်မမီးရနော်ဟေးဒါသိရကြည့်တယ်ဒါကြောင့်မို့တတိပညာကင်းကွာပြီးပြော ပြတ်ကျူးတဲ့စကားမှတ်တတ်တယ်ဆိုတတိတတိမပါဉာဏ်ကင်းကွာပြူရာပြောတာမှားတတ်သည်တတိမပံဉာဏ်ကင်းကွာပြူရာပြောတာမှားတတ်သည်တတိမပံ ညံကင်းကွာပြုတာပြောတာမှားတတ်သည်သို့ဒုက္ခတတိခိုင်မြေ ဉာဏ်ရှင်တွဲအမျက်အောင်မြင်သည်တတိခိုင်မြဲဉာဏ်ရှင်တွဲအမျက်အောင်မြင်သည်တတိခိုင်မြဲဉာဏ်ရှင်တွဲအမျက်အောင်မြင်သည်သို့ဒုက္ခ တတိပညာအရာရာပါမကောင်းဉာဏ်သည်တတိပညာအရာရာပါမကောင်းဉာဏ်သည်တတိပညာအရာရာပါမကောင်းဉာဏ်သည်ဆို ကောင်းဆုံးနှစ်တန်လောကရန်ပယ်လှမ်းနိုင်ရမည်ကောင်းဆုံးနှစ်တန်လောကရန်ပယ်လှမ်းနိုင်ရမည်ကောင်းဆုံးနှစ်တန်လောကရန်ပယ်လှမ်းနိုင်ရမည် မိတယ်နော်ခိုးဟောတဲ့သုတ်တန်ဘာသုတ်တန်လဲသုတ်တန်သုတ်တန်ဘယ်နဲ့သုတ်ပြီးသွားပြီလဲမသုတ်ခုအာသန္တသုတ်တန်တဲ့ဘာသုတ်တန်လဲသုတ်အရှိကြီးတစ်ခုဟောသွားရင်တရားနေရတာပရိသတ်တွေပြင်းမှာဆိုလို့ဘုန်းကြီးကသူစီသူစီလေးကိုတန်းစာဆင်ထားပြီးတော့ဟောပေးပါတယ်အာသန္တသုတ်တန်တဲ့ လောကမှာပုဂ္ဂိုလ်သုံးမျိုးရှိတယ်ဘယ်နှမျိုးလဲအာတန်သဆိုတာတဲ့တောင်းတခြင်းမရှိသော ပုဂ္ဂိုလ်ကတရားဟုတောင်းတခြင်းမရှိသောပုဂ္ဂိုလ်ကတရားတောင်းတခြင်းမရှိသူဆိုတာ မျော်လင့်ချက်မရှိတဲ့ပုဂ္ဂိုလ်ပေါ့နှစ်တောင်းတခြင်း ရှိသော ပုဂ္ဂိုလ်ကတရားမျော်လင့်ချက်ရှိတဲ့ပုဂ္ဂိုလ်ပေါ့၃တောင်းတခြင်းကင်းပြီးသောပုဂ္ဂိုလ်ကတရားမျော်လင့်ချက်ကင်းပြီးတဲ့ပုဂ္ဂိုလ်ဘယ်နှမျိုးရှိတယ်လဲ၃မျိုးမြတ်စွာဘုရားဟောပြတာလေဘုရားကဘယ်လိုဟောလဲဆိုတော့လောကမှာဒွန်စန္ဒံစန္ဒလပိုင်းမှပန်းမိုက်ကောင်စားတဲ့ အမြုပ်ယုတ်တဲ့ပုဂ္ဂိုလ်တွေအမတန်ဆင်းရဲတဲ့ပုဂ္ဂိုလ်တွေရှိတယ်ခန္ဓာကိုယ်အနေအထားကလည်းပဲပူကွက်ကွက်ကုံကုံကွက်ကွက်ရုပ်ပုံအပြင်မလှဘူးအမျိုးအပြင်လည်းဆင်းရုံညံ့တယ်ဆင်းလည်းဆင်းရဲတယ်ခန္ဓာကိုယ်ပုံသဏ္ဍာန်အပြင်လည်းအချို့မကြအဲ့ဒီလိုပုဂ္ဂိုလ်မျိုးတဲ့အဲ့ဒီပုဂ္ဂိုလ်မျိုးဟာ သူကဘယ်နိုင်ငံဘယ်မြို့မှာလူတယောက်ကိုမိမျိုးနဲ့ပြည်သူလူထုကနေပြီးတော့ဘိသိက်သွန်းပြီးတော့မိမြောက်လိုက်တယ်လို့သူတန်ကြရတယ်မိမျိုးတွေနဲ့ပြည်သူလူထုတွေကနေပြီးတော့ဘိသိက်သွန်းပြီးတော့မိမြောက်လိုက်တယ်လို့အတန်ကြရတဲ့အခါမှာ ခုနကအောက်တန်းကြတဲ့ဆင်းရဲတဲ့ပုကွာကွာအချုပ်မကြတဲ့ပုဂ္ဂိုလ်ကဩငါ့ကိုဘယ်တော့မှအများပြည်သူလူထုကနေပြီးတော့မင်းမြောက်ပါလိမ့်မလဲလို့သူ့မှာဒီလိုမျော်လင့်ခြင်းမျိုးမျော်လင့်ခြင်းမျိုးဒီမှာမဖြစ်နိုင်ဘူးတဲ့ဖြစ်နိုင်မလားမဖြစ်နိုင်ဘူးလားမဖြစ်နိုင်ဘူးတဲ့ဒါလို့လည်းသူကအမျိုးအဖြစ်လဲ မြတ်တယ်ဆင်းလဲမတန်ဆင်းရဲတယ်ရုပ်ပုတ်ပွင့်ပုံတရံအပြင်လည်းပဲအချို့မကြမလှပဘူးအဲ့ဒါကြောင့်မို့ तू ဟာဒီလိုကြရပေမဲ့မင်းဖြစ်လိုတဲ့ဆန္ဒတောင်းတခြင်းကို तू မှာမရှိနိုင်ဘူးတဲ့ပုဂ္ဂိုလ်တယောက်နောက်တယောက်ကဘယ်မင်းဘယ်မြို့ကဘယ်နိုင်ငံက မိဖုရားကြီးတွေမိမိဖုရားတွေတိုက်သူပြည်သားတွေကနေပြီးတော့ဘယင်ရဲ့သာကြီးဩရာသကိုဘိသိက်သွန်းပြီးတော့မင်းမြောက်လိုက်ပြီလို့ကြားရတယ်အဲ့တော့ဘယင်ရဲ့သာကြီးဩရာသကိုဘိသိက်သွန်းပြီးတော့မင်းမြောက်လိုက်ပြီလို့ကြားရတဲ့အခါမှာတိုက်ပြည်ဒီပြည်မှာ ရှင်ဘုရင်ရဲ့သားဖြစ်တဲ့အိရှိမင်းသားတာဂီဩရာသားကအိုးငါကူလည်းပဲငါရဲ့မိဘများနဲ့ပြည်သူလူထုကဘယ်တော့ဘိသိက်သွန်းပြီးတော့မင်းမြောက်ပါလိမ့်မလဲလို့သူမျောလေကြည့်ရှိတယ်တဲ့ရှိနိုင်သလားမရှိနိုင်ဘူးလားသူကိုယ်တိုင်ကအိရှိမင်းသားဖြစ်နေတာကိုဟိုဟိုနိုင်ငံကအိရှိမင်းသားကို ပိတ်ပိတ်ကုန်ပြီးတော့မိမြွန်လိုက်တဲ့ဆိုတော့ဩငါကိုလည်းပဲငါတို့နိုင်ငံကငါမိဘများကဘယ်တော့များငါကိုပိတ်ပိတ်ကုန်ပြီးတော့မိမြွန်လိုက်မလဲလို့ဆိုတာဒီလိုအာဒီသသူ့မှာဆန္ဒသူ့မှာတောင့်တကျသူ့မှာရှိတယ်တဲ့ရှိနိုင်တယ်မဟုတ်ဘူးလားအလွန်နိစာရာကိုအရှင်မင်းသားဆိုတာနော်ဘယ်နည်းရှိသွားပြီလဲဟာနှစ်ယောက်ရှိပြီတတိယက နိုင်ငံတစ်ခုမှထိနှက်အုပ်ချုပ်မင်းလုပ်ပြီးတော့နေတဲ့အရှင်ဘုရင်ကြီးတပါးသူကဘုရင်ဖြစ်နေပြီအမတန်ကြွယ်ဝချမ်းသာထိနှက်အုပ်ချုပ်မင်းလုပ်ပြီးတော့ဘုရင်ဖြစ်နေပြီအဲ့ဒီရှင်ဘုရင်ကနိုင်ငံတစ်ခုမှအများပြည်သူလူတို့ကနေပြီးတော့ဘယ်သူကိုတော့ဖြစ်အဘိသိက်သွန်းပြီးတော့မင်းမြောက်လိုက်ပြီဘယင်မြောက်လိုက်ပြီလို့ကြားတဲ့ခါမှာကိုယ်တိုင်ဘယင်ဖြစ်နေတဲ့ပုဂ္ဂိုလ်ကအော်ငါ့ကိုငါဟာ ဘယ်တော့မှဘုရင်ဖြစ်နိုင်ပါလေဦးမလဲလို့သူ့မှာမျှော်လင့်ချက်ထားစရာရှိသေးရဲ့လားဘာဖြစ်လို့လဲသူကိုယ်တိုင်ကဘုရင်ဖြစ်နေပြီပဲမျှော်လင့်ချက်မရှိတော့ဘူးသူမှာလေထားစရာမရှိပြီးွားပြီပေါ့လောကမှာလူဘယ်နှမျိုးရှိတယ်အဲ့ဒီ၃မျိုးနဲ့မြတ်စွာဘုရားရှင်ကယဟန်၃မျိုးကိုဥပမာပေးထားတယ်ယဟန်အတွက်မြတ်စွာဘုရားရှင်ဟောကြားတော်လဲပဲတရားနာပိဿလူတွေအလုံးပါတယ် ဖះဟောတဲ့ဒေသနာတော်မှာဘိက္ခဝေဘိက္ခူဆိုတော့ယဟန်တော်များကဥတက်ပြီးတော့တရားဟောများသောလည်းပဲကျမ်းနာပိစာတွေအလုံးပါတယ်နော်လောကမှာပုဂ္ဂိုလ်သုံးမျိုးရှိတယ်တဲ့ဘယ်လိုမျိုးလဲအဲ့တည်းမှာကိုယ်ကိုထက်နံပါတ်1ကအจิตတိလာမရှိဘူးတဲ့အจิตတိလာမရှိဘဲနဲ့ထင်ရစိုက်နေတဲ့ယဟန်တော်တပါးလူတယောက်ဘယ်အจิตတိလာမှမရှိဘူး ဘာကိုကြီးတရားမှလည်းမရှိဘူးအဲ့ဒါလို့ဒုတိလာကြီးတယောက်ကယဟန်တပါးကဘယ်ယဟန်တော်တပါးတတိပတ္တဝိပဿနာတရားအထုလို့ယဟန်တာဖြစ်သွားပြီလို့ကြရတဲ့အခါမှာဩငါလဲဘယ်တော့မှယဟန်တာဖြစ်ပါလိမ့်မလဲလို့သူ့မှာမျော်လင့်ခြင်းများရှိနိုင်မလားတဲ့မရှိနိုင်ဘူးရှိနိုင်မလားသူ့မှာဘာကိုကြည့်တရားမှာဘာသီလမှာမရှိဘဲနဲ့ သူယဟန္တာဖြစ်နိုင်ပါမလားအဲ့ဒီလူယဟန္တာဖြစ်နိုင်ပါမလားမဲအဲ့ဒါကြည့်နော်အဲ့ဆိုပြဟောထားရနော်ယဟန်တော်များအထုယူဟောထားတယ်အဲ့လိုကိုကြည့်သီလမရှိတဲ့ယဟန်တော်တစ်ပါးဟာအခြားယဟန်တော်တစ်ပါးကသတိပဋ္ဌာန်တရားရှိမှပွားများအထုံလို့ယဟန်တာဖြစ်သွားပြီလို့သူကြရတဲ့အခါမှာငါလဲဘယ်တော့မှယဟန်တာဖြစ်ပါလိမ့်မလဲလို့မျော်လင့်ခြင်းများသူ့မှာမရှိဘူးတဲ့မရှိနိုင်ဘူးဆက်သမှုမရှိဘူးတဲ့ ဒီပုဂ္ဂိုလ်ယဟန်တပါးဒုတိယယဟန်ကသူကကိုကြီးတရားကြီးတယ်ရှိတယ်တရားအထုတ်တယ်ရှိသိတဲ့တရားတွေသူ့မှာလည်းရှိထားတယ်ပြည့်စုံသိတဲ့တရားတွေသူ့မှာပြည့်စုံနေတယ်ဒါပေမဲ့ဘယ်နေရာဘယ်ဌာနကဘယ်ကျောင်းတိုက်ကဘယ်တော့ရဆုံးတည်တဲ့ယဟန်တော်တပါးဟာသတိပဋ္ဌာန်ဝိပဿနာတရားရှုမှတ်ပွားများလို့ယဟန္တာဖြစ်တော်မူပြီလေလို့ကြားရတယ် ယဟန်တာဖြစ်သွားပြီလေကြရတဲ့အခါမှာခုနကသူတော်ကောင်းယဟန်ကအိုးငါငါမြဘယ်တော့ယဟန်တာဖြစ်ပါလိမ့်မလဲလို့မျော်လင့်ချက်သူ့မှာရှိတယ်ရှိနိုင်သလားမရှိနိုင်ဘူးလားသူကိုယ်တိုင်က တရားကျင့်နေတယ်မဟုတ်လားသူကိုယ်တိုင်ကတရားကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့သူတို့ကြားတဲ့အခါမှာဟောငါဘယ်တော့မှယဟန်တာဖြစ်ပါလိမ့်မလဲငါကျူးစားမှာတော့မယ်လို့ သူ့မှာမျောလဲချက်ကြီးရှိတယ်တဲ့ဘယ်နှရှိသွားပြီလဲနှစ်ယောက်ယဟန်ဘယ်တစ်ပါးရှိသွားပြီလဲနှစ်ပါးနော်ယဟန်ကြောင့်ယဟန်ဘုန်းကြီးဟောရတယ်ကိုကြောင့်ကိုဖွဲ့ပြီးတော့မထားရဘူးတတိယယဟန်ကယဟန္တာဖြစ်နေတဲ့ယဟန်ယဟန္တာဖြစ်နေတဲ့ယဟန္တာတစ်ပါးကဘယ်ကြောင့်တည်းကဘယ်တော့ရဆုံးဒီမှာဆုံးတည်နေတဲ့ကိုတော်တစ်ပါး တရားအားထုတ်လို့ယဟန္တာဖြစ်တော်မူပြီတယ်လို့သူကြားရတယ်ကြားတဲ့အခါမှာငါများဘယ်တော့ယဟန္တာဖြစ်ပါလိမ့်မလဲလို့ဒီလိုတောင်းတခြင်းမျိုးသူမှဖြစ်နိုင်မလားဘာဖြစ်လို့လဲသူကိုယ်တွေကဖြစ်ပြီးသားဖြစ်နေပြီကိုကြားရတာဘုလို့ပြီးသားသူကိုယ်တိုင်ကယဟန္တာဖြစ်နေပြီဆိုတော့ဘုပုဂ္ဂိုလ်ယဟန္တာဖြစ်တာကိုဝမ်းသာတယ်မှာတပါခြားသူမှခြားဖြစ်เสียရှိသေးရဲ့လား သူကိုယ်တည်းကယဟန်တကိစ္စပြီးနေပြီကိုဒါရမို့ဒီပုဂ္ဂိုလ်သုံးမျိုးထဲကနံပါတ်1နံပါတ်2နံပါတ်3အဲ့ဒီထဲမှာဖုံးတဲ့ပိဿကိုယ့်အကိုထက်ကြီးငါနံပါတ်1ထဲမှာပါနေသလားနံပါတ်2ထဲကိုထက်နိုင်မလားနံပါတ်3ထဲမှာပါနေသလားနံပါတ်3ထဲမှာပါဟူရတော့ဖြစ်ခက်တယ်နော် မခက်ဘူးလားမခက်တော့မခက်ဘူးအတင်ရတာပါပဲမခက်ဘူးတတအတုလင်ရတယ်ပရိနိဗ္ဗာန်ဆံသွားရဟန္တာတွေအများကြီးပဲမဟုတ်ဘူးလားအော်ဒီမှာခုရှိမှတရားထိုင်နေကြတာပြန်လာတဲ့ကိုလိုတွေသိပ္ပံတရားအထုကြပုဂ္ဂိုလ်တွေပဲဒီကိုလိုသွားပြီးတော့ထင်မသေးနဲ့ဖြစ်ခင်ဖြစ်နေမှာသူကတရားအထုနေတဲ့ပုဂ္ဂိုလ်တွေကိုဒါတော့နံပါတ်1နံပါတ်2နံပါတ်3အဲ့ဒီသုံးလုံးထဲမှာဖုံးလို့ကျန်တာပေးသားတွေဘယ်တဲ့ထကြမလဲ နံပါတ်2လောက်တော့ထည့်ရင်ကောင်းပါပဲနော်အဲ့ထဲမှာထည့်ရင်တော့ဖြစ်ဟဲအထင်ကြီးမှာမဟုတ်ဘူးနော်อืมတစ်ထဲမှာပုဂ္ဂိုလ်ဘယ်သွားမလဲသူကပယ်လေးပါပဲပယ်လေးပါသူကြိုက်သွားမှာပါနော်ဒါကြောင့်မြတ်စွာဘုရားရှင်ကကိုယ့်အကိုထက်ကြည့်ပါတဲ့မျော်လင့်ကြထားပါဘာလို့ရမလဲမျော်လင့်ကြထားပါဘာလို့ရမလဲမျော်လင့်ကြထားရမယ်တဲ့ ဒါရမို့ပထမဦးဆုံးတရားကိုကြက်ရတယ်မြတ်စွာဘုရားရှင်ဟောတဲ့တရားတွေကိုကြက်ထားရတယ်ကြက်ပြီးတော့ကြည့်ရတယ်ကြည့်ပြီးတော့တရားသိသွားတာပဲပထမဦးဆုံးဘာလို့ရမလဲအဲဖះဟောတဲ့တရားတွေကိုကြက်ထားမှန်ထားရမယ်ခုတရားနာနေတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးဆောင်မှုကြပြလေးချားသူကိုရေးထားတယ်မဟုတ်လားသူကြက်ရမှာမဟုတ်လားအဲကြက်ထားတာပဲကြက်ပြီးတော့ဘာလို့ရမလဲကိုဒီတရားကိုကြည့်ရမယ်ကြည့်ရင်တရားမရနိုင်ဘူးလားရရမှာပေါ့ မရပဲဘယ်ရှိပါလိမ့်မလဲရမှာနော်ကြည့်ရင်တရားဘာဖြစ်မလဲရရမှာပေါ့မရပဲရှိပါမလားမရှိနိုင်ဘူးမရမရှိအာလုံးတရားရစေတယ်ဆိုရှင်ကိုဟောတဲ့သုတ်တန်ဘာသုတ်တန်လို့ခေါ်တယ်လဲအာသန္တသုတ်တန်ပုဂ္ဂိုလ်လောကမှာဘယ်နှမျိုးရှိတယ်လဲ၃မျိုးမမိတယ်နော်ဆောင်ဖို့တော့ရေးဖို့အချိန်မရဘူးဆောင်ဖို့ရေးဖို့အချိန်မရဘူး ယ်နှသုံးပြီးသွားပြီလဲသုံးစုံရှင်းနိုင်ထူပြီးပြီနောက်တတုတ်ပြီးရင်တော့တရားပဲပြီးပဲနော်တဏှာရှိသွားပြီနော်ဖုတ်တရားဟောလာတာနော်ရက်ကြသွားပြီတဏှာရှိသွားပြီရှင်းနိုင်ထူပြီးနော်တဏှာကြောင့်ဖုန်းရအလိုလိုအော်တိုမက်တစ်အာအလိုညောင်းသွားတယ်တရားဟောလို့မရတော့ဘူးအလိုလိုအာညောင်းသွားတယ်မဟောနိုင်ဘူးအလိုလိုဆရာပြောကြီးရဟုတ်ကြီးနန္နာပြအောင်တရားဟောလို့ပြောတယ် တပည့်တော်ကမိနစ်90ဆိုရင်အလိုလိုအာကြားပါတယ်ဗျာမဟောနိုင်ဘူးလို့ဟောဗျာအရင်လျှောက်တယ်ဆရာဖေကသူကနှစ်နိုင်တည်းဟောတာကိုနှစ်နိုင်တည်းဟောမှသူကကြိုက်တယ်ဘုန်းကြီးကမိနစ်90ဆိုရင်အလိုလိုအာကြားပါပြီမဟောနိုင်ဘူးစဉ်းစားတယ်ညာလည်းမပေါ်တော့ဘူးအလိုလိုတုံသွားတာပေါ့အမြန်တုံသွားတာတရားပွဲရတာပါပဲကိုရှင်းနိုင်သူပြီတက်တပုတ်ကြံသေးတယ်ဗါလဲတက်တပုတ်ကြံသေးတယ်ရွှေတော်ငုတ်ရိပ်သာရဲ့ သစ္စိတ်တုံးဘာပြတယ်ရှင်ရင်းသာဒီစိတ်တုံးဖို့လို့ပေးသားတယ်မှတ်မိလားဒီစိတ်တုံးရခလဲမှာဘာထားတယ်အပြင်မှာတတဝိရိယသတိသမာဓိပညာဒီတရားတော်တော်အရေးကြီးတဲ့တရားပဲဘုန်းကြီးရွှေတော်ရေးသာဒီစိတ်တုံးကိုဟောကြည့်နေကြာလှပြီ စဉ်းစားလို့မရဖြစ်နေဒီနေ့မှဟောဖြစ်တယ်ဘုန်းကြီးဥပမာလေးတစ်ခုနဲ့ထားပြီးတော့ဟောပါမယ်တရားနာပိသဖယားချစ်အောင်နေတရားနာမပေးထားတယ်မဟုတ်ဘူးလားအဲ့ဒီဖယားချစ်အောင်နေတရားအခုမှလာပေါ်မှာခုနဟောလာတဲ့တရားတွေလည်းပဲအမှန်တိုင်းကြည့်ရင်ဖယားမချစ်ဘူးလားအေးချစ်ပါတယ်နော်ဖယားချစ်တဲ့ပုဂ္ဂိုလ်တွေ ဘာပဲလှုပ်လှုပ်တရားကိုအမထုတ်ရင်ဖြင့်ဘုရားချစ်တော်မမူကြားလားဘာပဲလှုပ်လှုပ်တရားကိုအမထုတ်ရင်ဖြင့်ဘုရားချစ်တော်မမူဘာပဲလှုပ်လှုပ်တရားကိုအာထုတ်ရင်ဖြင့်ဘုရားချစ်တော်မူသည်ဆိုဘာပဲလှုပ်လှုပ်တရားကိုအမထုတ်ရင်ဖြင့် ဖယားချစ်တော်မမူဆိုဒုက္ခဘာပဲလုံလုံတရားကိုအမထုတ်ရင်ဖြင့်ဖယားချစ်တော်မမူတခေါက်ဖယားချစ်တော်မမူတခါရထားဘာပဲလုံလုံတဲ့တရားအမထုတ်ဘူးဆိုရင်ဖယားမချစ်ဘူးတော့ဘာပဲလုံလုံဆိုတော့မကောင်းတာတွေသွားလို့တာမျိုးဆိုတာမျိုးမဟုတ်ဘူးနော်ဟုတ်ရပေးစားတယ်နော် ဘာပဲလှုပ်လှုပ်တရားကိုအမထုရင်ဖြင့်ဘုရားချစ်တော်မမူတဲ့တရားတော်တရားနဲ့လျော်ညီစွာစဝနေရည်တွေလုပ်နေတဲ့အခါမှာလည်းပဲတရားကြည့်ရမယ်ဒါကြောင့်ဘာပဲလှုပ်လှုပ်တရားကိုအထုရင်ဖြင့်ဘုရားချစ်တော်မူသည်ဆိုဘာပဲလှုပ်လှုပ်တရားကိုအထုရင်ဖြင့်ဖယားချစ်တော်မူသည်ဘာပဲလှုပ်လှုပ် တရားကိုအထူရင်ဖြင့်ဖယားချစ်တော်မူသည်ဆိုပါဦးဆိုတော့ဘုလိုပိသားတွေဖယားအချစ်ကိုခံကျင်သလားဖယားအမုန်းခံကျင်သလားဩလူကောင်းတွေပဲနော်ဖယားအချစ်ကိုခံရတယ် ချစ်တယ်ဆိုတာကြောက်နေမှချစ်မှာမဟုတ်ဘူးလားဖះကြောက်ရင်ဘယ်လိုလုပ်ရမှာလဲဟောကုတရားနာပိစားတဲ့အာရုံတရားအထုတဲ့ပုဂ္ဂိုလ်ကြီးပဲလားဟမ်အထုပုဂ္ဂိုလ်ကြီးကဖះချစ်တဲ့ပုဂ္ဂိုလ်ကြီးပါကဲထားလိုက်ပါတော့အာရုံဖះချစ်တဲ့ပုဂ္ဂိုလ်ကြီးပဲခုနပိစားอืมဟာဒီဖះချစ်တဲ့ပုဂ္ဂိုလ်ကြီးပဲထမင်းချက်တဲ့အခါမှာအိုးလိုတယ်ဆန်လိုတယ် ရေလိုတယ်ထမင်းချက်သမားလိုတယ်ထမင်းမှွေဖို့ရောက်မှလိုတယ်မီးလိုတယ်ဘယ်လိုလိုတယ်လဲဘယ်ငါမျိုး6မျိုးရှေ့တောင်မတင်စေးကိုတီးမမပြီးပဲပြောတဲ့အယံပဲဒါကြောင့်ထင်ကြီးတယ်မရှိဘူးဒီပရိသတ်ကိုပြောရင်အယံပဲဟိုထင်မကြီးဘူးကျန်တာပရိသတ်ကိုဒါကြောင့်မို့အထင်သေးကိုတရားဟောနေတာပါပဲဟုတ်ပါဘူးအလကားပြောပါတယ်နော်အထင်ကြီးပါတယ်ယုဒပုဂ္ဂိုလ်တွေ အဲ့တော့ထင်းမချက်မယ်ဆိုရင်အိုးလဲလိုတယ်ဆန်လဲလိုတယ်ရေလဲလိုတယ်ချက်တတ်တဲ့ပုဂ္ဂိုလ်လဲလိုတယ်ထင်းမင်းမွေဖို့ရောက်မှလဲလိုတယ်မိလဲလိုတယ်သဒ္ဓတရားတိဟုသောအိုးထဲမှာသီလာတိဟုသောဆံကိုထက်၍တမာတိတိဟုသောရေနှင့်ရောပြီးလျင်ထမင်းချက်တတ်တဲ့ပုဂ္ဂိုလ်က ပညာတိဟူသောထမင်းချက်တာတဲ့ပုဂ္ဂိုလ်ကတတိဒီဟူသောရောက်မကိုကင်ဆွဲကထက်အောင်လှန်လှောပြီးလျင်မိဒီဟူသောဝိရိယနဲ့မှန်မှန်တိုက်ပြီးတော့ထမင်းချက်ရင်အဲ့ဒီထမင်းဟာတူလည်းမတူဘူးဆန့်လည်းမဆန့်ဘူးပြော့လည်းမပြော့ဘူးမာလည်းမမာဘူးတဒါတရားဒီဟူသောအိုးထဲမှာသီလဒီဟူသော ဆံကိုထက်၍သမာတိတိဟုသောရေနှင့်ရွတ်နှော့ပြီးလျင်ပညာတိဟုသောကျွမ်းကျင်သောထမင်းချက်သမားကတတိတိဟုသောရုံရောက်မကိုကင်ဆွဲကထိတ်အောင်လှန်ပြီးလျင်ဝိရိယတိဟုသောမိနှင့်အငြင်းမြချက်ရင်တရားရမယ်ကြားရလားဒီတော့တရားရဖို့ရန်အတွက်၆ချက်လိုနေတယ်ဘာလိုနေတယ်လဲ အေးအဲ့ဒါလေးနားလည်ဖို့တွေ့ဆရာတော်ဘုရားကြီးကဒါလေးကိုကြည့်ပြီးတော့ဆရာတော်ဘုရားကြီးကပညာရှိပုဂ္ဂိုလ်ဆိုတော့ဒီတစိမ့်သုံးလေးတို့လူတွေကိုတရားသိစေခြင်းလို့လှုပ်ထားတာပဲလူတိုက်ကမသိဘူးပြီးတော့သဒ္ဒတရားရှိမှတရားအထုလို့ဖြစ်တယ်ထမိတ်ချက်တဲ့အိုးဟာအဲ့နေမယ်ဆိုရင်ရိတ်သိပ်ပြီးတော့ထွက်ကြတော့အောက်ကမိမငိမ့်နိုင်ဘူးလားကဲ၍ပေါက်နေမယ်ဆိုရင် ရေတွေဆန်တွေရုပ်ပြပြီးတော့မိမငိမ့်နိုင်ဘူးလားအဲ့တော့ပဂတိကောင်းတဲ့အိုးနဲ့ထမင်းချေမှဖြစ်မှာမဟုတ်ဘူးလားဒါလိုပဲတရားတရားကြီးရောခိုင်မြဲမှတရားတရားလည်းခိုင်မြဲမှတရားတရားကအဲ့နေမယ်ပုံနေမယ်ဆိုရင် ပြတ်သွားမယ်ဆိုရင်ချိတ်ဆက်ပြီးတော့တရားအတူလို့မရဘူးဘုရားပိသတရားတရားအမတမရည်ကြီးတယ် ယုံကြည်တဲ့တရားတရားရှိမှတရားရနိုင်သည်ဒါကြောင့်တရားတရားတွေအိုးနဲ့တူသည်တရားတရားဘာနဲ့တူတယ်လဲအိုးနဲ့တူတယ်တရားတရားမခိုင်မြဲရင်တရားမရဘူးဒါကြောင့်မို့ခဏလေးတရားထိုင်ပြီးတော့ပြန်ပြန်ပြည့်တဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိပြီရှိများတော့လည်းပဲအချိန်ကြာကြာတရားမတရားရအောင်အောင်အမထွန်းတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်ပဲဒါဘာလို့လဲတရားတရားပဲ အိုးကကောင်းမှထမင်းဖြစ်မယ်မဟုတ်လားအိုးမကောင်းရင်ထမင်းဖြစ်ပါမလားတရားတရားကောင်းမှတရားရမယ်တရားတရားမကောင်းရင်တရားမရနိုင်ဘူးတစ်ချက်သီလာတိဟူသောဆံသီလရှိမှတရားအထူလို့ရတယ်သီလမရှိဘဲနဲ့ဒုသီလတွေတရားရနိုင်သလားခုနကအာသနာသုဒ္ဓဓမ္မဘုရားဟောပြီးပြီနံပါတ်1ပုဂ္ဂိုလ် ။ तू တရားတရားရနေသလား။ तू မျှော်လင့်ချက်ထားနေသလား။မထားနိုင်ဘူး။သီလရှိမှတရားရနိုင်တယ်။မိဒာမင်းကြီးကရှင်နဂါသိဏကိုမေးတယ်။အရှင်ဘုရားတဲ့။နိဗ္ဗာန်ရဲ့တရားတရားရှိပါသလားဘုရားလေမေးတယ်။တခါတော်မင်းကြီးမြတ်စွာဘုရားကတော့ဖြစ်သိချာဟောထားတာမရှိဘူးတဲ့ဒါပေမဲ့နိဗ္ဗာန်တရားရှိတယ် သီလနိဗ္ဗာန်တရားပဲနိဗ္ဗာန်တရားဘာလို့လဲသီလသီလရှိမှတရားရနိုင်တယ်သီလမရှိတဲ့ပုဂ္ဂိုလ်တရားမရနိုင်ဘူးနိဗ္ဗာန်မရနိုင်ဘူးဒါကြောင့်မို့သီလသည်နိဗ္ဗာန်တရားဖြစ်သည်နိဗ္ဗာန်တရားဘာလို့လဲဒါကြောင့်သီလဖြူစင်မှတရားရနိုင်သည်သီလမဲညင်သွားရင်တရားမရနိုင်ဘူး။အမိရလား။ဒါကြောင့်မို့ဒုတိယဘာလို့နေတယ်လဲ။သီလ မမြင်နော်လွယ်လွယ်လေးပါပဲသမာဓိကရေနဲ့တူသည်သတ်ရှင်းတဲ့ရေမှကောင်းတယ်မဟုတ်လားမသတ်ရှင်းတဲ့ရေကောင်းသလားမကောင်းဘူးတဲ့ဒါကြောင့်မို့သမာဓိတရားကလည်းပဲရှင်းနောက်ဆက်ဆက်အောင်မှတ်နေတဲ့သမာဓိလူတွေသမာဓိဆိုတာဟာအာယုန်တစ်ခုတည်းမှာတည်ငြိမ်နေတဲ့စိတ်ကိုသမာဓိလို့ခေါ်တယ် အာယုံတစ်ခုထဲမှာတည်ငြိမ်နေတဲ့စိတ်ကလေးကိုတမာတိခေါ်တယ်ဝိပဿနာတမာတိဆိုတာကခဏိကတမာတိခဏလေးခဏလေးဖောင်တာကိုမှန်းလိုက်စိတ်လေးခဏတီးလိုက်ဘိန်းတာကိုမှန်းလိုက်ခဏလေးတီးလိုက်အဲ့ဒါလို့ပေါ်ရပေါ်ရအာယုန်ဒီမှာခဏလေးခဏလေးမြတီတီသွားတဲ့ခဏိကသမာဓိကဝိပဿနာအရာမှာအဓိကပဲအဲ့ဒီခဏိကသမာဓိအကောင်သွားရင်နိဗ္ဗာန်ရတာပဲဒါကြောင့်မို့သမာဓိကယင်နဲ့တူတယ် ရေမပါဘဲနဲ့ထမိချက်လို့ရသလားမရဘူးတမာတိဆိုတာမက်ကင်၈ပါးတည်းမှာတမာတမာတိမက်ကင်ပဲတမာတိဆိုတာသူ့တစ်ခုတည်းနဲ့မဖြစ်နိုင်ဘူးငါတမာတိဖြစ်မယ်လို့လာလို့မရဘူးတမာတိဆိုတာတမာတိရဲ့တမာတိဖြစ်ကြောင်တရားဆိုတာရှိတယ်တမာတိရဲ့အချမ်းရအကြောင်းတရားဆိုတာရှိတယ်နှစ်မျိုးရှိတယ်တမာတိဖြစ်ကြောင်တရားကတစ်မျိုး သမာဓိအချာယံတရားကတစ်မျိုးဘယ်နှမျိုးရှိတယ်လဲအဲ့ဒီတရားနှစ်မျိုးရဲ့အကူအညီရမှသမာဓိဖြစ်နိုင်တယ်သမာဓိရဲ့ဖြစ်ကြောင်းတရားဆိုတာကတတိပဲတတိရှိမှသမာဓိဖြစ်နိုင်တယ်သမာဓိဖြစ်ခြင်းအကြောင်းကဘာလို့လဲတတိပဲတတိရှိမှသမာဓိဖြစ်နိုင်တယ်သမာဓိချမ်းရကြောင်းဆိုတာကဝိရိယပဲအတုံမှုဝိရိယမရှိဘဲသမာဓိဖြစ်နေသလား မဖြစ်နိုင်ဘူးဒါကြောင့်မို့တတိသည်သမာဓိဖြစ်ခြင်းအကြောင်းရင်းဝိရိယသည်သမာဓိဖြစ်ခြင်းအချာအကြောင်းတတိနဲ့ဝိရိယနှစ်ခုရဲ့အကူအညီရမှ သမာဓိတရားဆိုတာဖြစ်နိုင်ပြီမရရင်သမာဓိတရားဆိုတာမဖြစ်နိုင်ဘုန်းတို့တရားအထုနေတဲ့ယောဂီမှန်မေ့ရလားမှန်မေ့ရလားမှန်မိဖို့လိုတယ်နော်သမာဓိကလည်းရှေ့နောက်ဆက်ဆာရတယ် နန္ဒေပိုက်ကအာထုထတဲ့သမာဓိဟာနေ့လယ်ပိုင်းသူပါလာစေရတယ်နေ့လယ်ပိုင်းကအာထုထတဲ့သမာဓိဟာညပိုင်းကိုပါလာစေရတယ်အဲ့ဒါလိုရှေ့နောက်ဆက်ဆံအောင်မှန်မှဝိပဿနာဉာဏ်တွေဆိုတာပေါ်နိုင်တယ်ဝိပဿနာဉာဏ်ပေါ်မှမဉဏ်ဘုံဉာဏ်ဆိုတာရနိုင်တယ်သမာဓိကခဏခဏပြည့်နေရင်ပြည့်သွားပြီဆိုရင်ခဏခဏပြန်ပြန်အထုနေရတော့ဝိပဿနာဉာဏ်မပေါ်ဘူးမပေါ်တော့တရားမရနိုင်ဘူးသမာဓိကသိရည်ကြီးတယ် ဒါကသမာဓိကဘာနဲ့တူတယ်လဲရေနဲ့တူတယ်ဆန်ရှိပေမဲ့အိုးရှိပေမဲ့ရေမရှိရင်လည်းပဲဒါမဲ့မဖြစ်နိုင်တခုနဲ့တခုဆက်သွယ်နေတယ်မဟုတ်လားဆက်သွယ်နေတယ်နော်ပညာသည်ကျွမ်းကျင်သောဓမ္မကျန်သမားနှင့်တူသည်ပညာကဘာနဲ့တူတယ်လဲဓမ္မကျန်သမားမရှိဘဲနဲ့ဓမ္မဖြစ်နိုင်မလားမဖြစ်နိုင်ဘူးဓမ္မကျန်တဲ့ပုဂ္ဂိုလ်ကမကျွမ်းကျင်ဘူးဆိုရင် ထင်မိတွေတူသွားလိမ့်မယ်ချစ်သွားလိမ့်မယ်ဆနေလိမ့်မယ်ပျော်သွားလိမ့်မယ်မာသွားလိမ့်မယ်အဲ့ဒါတော့ထင်မိကောင်းမဖြစ်ဘဲနဲ့တူတဲ့ဆတ်တဲ့မာတဲ့ပြောတဲ့ဆိုတာတွေဟာထမင်းချက်တလို့လားမချက်တလို့လားအေးဒါလိုပဲတဲ့ပညာကကိုယ်မှာကခိုင်လုံသောပညာမရှိဘူးဆိုရင်မိမိခန္ဓာကိုယ်ထဲမှာပေါ်နေတဲ့မမြဲတဲ့တရားတွေဆင်းရဲတဲ့တရားတွေသူ့သဘောတိုက်ပြီးဖြစ်နေတဲ့တရားတွေ အနိစ္စဒုက္ခအနတ္တဆိုတာကို तू မမြင်နိုင်ဘူးပညာရှိမှမြင်နိုင်တယ်ဟောတာကအနိစ္စပဲမမြင်တဲ့တရားဟောတာကဒုက္ခပဲဆင်းရဲတဲ့တရားဟောတာကအနတ္တပဲအစိုးမရတဲ့တရားသူ့သဘောနဲ့သူဖြစ်တဲ့တရားလို့သိနိုင်တယ်ဉာဏ်မပိုင်ရင်သိနိုင်ပါမလားမသိနိုင်ဘူးဉာဏ်ပါမှသိနိုင်တယ်ဒါကြောင့်မို့ဉာဏ်ဟာကျွမ်းကျင်တဲ့ထမိခေသမားနဲ့တူတယ်ဉာဏ်ကအသိရည်ကြီးတယ်နိမိတ်တကုသလတာဘုရားက ကျွမ်းနိမ့်မိတ်အာယုံနိမ့်မိတ်မှာကျွမ်းကျင်လင်မာရတယ်ဘလို့အာယုံပေါ်ရင်ဘလို့မှန်ရမယ်ဘလို့အာယုံတွေပေါ်ရင်ဘလို့ပြောင်းပြီးတော့မှန်ရမယ်ဆိုတာကိုယ်ပိုင်ညာရှိမှတရားကပေါက်ရောက်နိုင်တယ်ကိုယ်ပိုင်ညာမရှိရင်တရားမပေါက်ရောက်နိုင်ဘူးဒါကြောင့်နိမိတ်တကုသလတာအာယုံနိမိတ်ကျွမ်းကျင်ရတယ်ဘလို့ပေါ်ရင်ဘလို့မှန်မယ်ဘလို့ပေါ်ရင်ဘလို့မှန်မယ်ဘလို့နားလဲတဲ့ဟာအသိဉာဏ်ပညာသိရည်ကြီးတယ်ဒါကြောင့်ဉာဏ်ပညာသည် ကျွမ်းကျင်သောဓမ္မခေသမနဲ့တူသည်ဝိရိယကဘာနဲ့တူတယ်လဲမိနဲ့တူတယ်အိုးလည်းရှိတယ်ဆန်လည်းရှိတယ်ရေလည်းရှိတယ်ခေသမလည်းရှိတယ်တတိကဘာနဲ့တူတယ်လဲရောက်မနဲ့တူတယ်ထမင်းမွေထမင်းကိုမတူးအောင်မချစ်အောင်မပြောအောင် ရောက်မလေးနဲ့မှွေမှွေပြီးတော့မပိတ်ရဘူးလားပိတ်ရတယ်မမှွေပဲထားရင်ဒီတိုင်းထားရင်ရေခမ်းပြီးတော့ထမင်းဘာပြသွားမလဲ တူးသွားမယ်ခစ်သွားမယ်ဒါကြောင့်တတိကမလိုပေဘူးလားတတိရှိဖို့လိုတယ်လေတွေမှာရေထုတ်တဲ့ကတော့ပေါက်ဆိုတာရှိတယ်ရေတွေမြားရင်စဘာမင်းတွေသေမှစိုးလို့လေသမားတွေကကတော့ပေါက်ထားထားတယ်ရေတွေကထွက်သွားတယ်အဲ့ဒီကတော့ပေါက်ရဲ့ထက်ရနေပြီးတော့ငါးလေးတွေကထွက်ထွက်သွားတယ်ထွက်ထွက်တဲ့အခါကျတော့ဗျိုင်းတွေကအဲ့ကတော့ပေါက်နားမှာလာငားတယ်ချောင်းနေတယ်ထွက်လာတဲ့ငါးကို ဖတ်ကနေဆိုဂိတ်ကဖမ်းစလိုက်ထွက်လာတဲ့ငါကိုဖတ်ကနေဆိုနှုတ်ပြနဲ့ဖမ်းပြီးဂိတ်ကစလိုက်အကယ်၍ဂိတ်ကဒီကတော့ပေါက်ကိုသေသေးချာချာမကြည့်ဘူးဆိုရင် ထွက်လာတဲ့ငါကိုသူဖမ်းနိုင်ပါမလားဟောသူကသေသေးချာချာကြည့်နေတော့ထွက်လာတဲ့ငါသူ့လက်ကလောသေးသလားဒါလိုပဲတဲ့ပေါ်တဲ့အာယုမှန်တယ်များကိုသိအောင်တတိနဲ့မှတ်နေရတယ်တတိနဲ့မှတ်နေမှ သမာဓိပညာတရားဆိုတာဟာဖြစ်နိုင်တယ်တတိလက်လွတ်နေတဲ့ပုဂ္ဂိုလ်မှာသမာဓိပညာတရားမဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့တတိကရောက်မှနဲ့တူတယ်လှန်လှော့ပေးရတယ်သတိထားရတယ်စက်ပြီးတော့ကြည်နေရတယ်ဝိရိယကမိနဲ့တူတယ်အိုးလည်းရှိပြီဆန်လည်းရှိပြီရေလည်းရှိပြီချက်သမားလည်းရှိပြီရောက်မှလည်းရှိပြီမိမရှိဘူးဆိုရင်သမင်းဖြစ်နိုင်ပါမလား စားစရာတစ်ခုဖြစ်ဖို့ရတဲ့အခရာအဓိကဘာလို့လဲမိပဲစားစရာတောက်စရာတွေဟာမိမရှိဘူးဆိုရင်ချက်လို့ရသလားဘာစားတာတစ်ခုမှမရှိနိုင်ချက်လို့မရဘူးဒါအားလုံးအချုပ်ကြည့်ဘသူအရေးကြီးဆုံးလဲဝိရိယပဲအာထုံမှုမရှိရင်ဘယ်တရားမှမဖြစ်နိုင်အာထုံမှုဇွဲလုံးလာဝိရိယမိနေတူတယ်လုံးလာဝိရိယကောင်းလေတရားတဲ့မြန်လေတရားထုမြန်မြန်ရလေ လုံလာဝိရိယကောင်းလေဇွဲထဲမြဲလေတရားထုမြန်မြန်ရလေဝိရိယနဲလေဇွဲနဲလေတရားရနေလေပဲသူဆိုတော့တရားမြန်မြန်ရအောင်ဆိုရင်ဘာလို့သလဲဝိရိယပဲဒါကြောင့်မို့တမာတိဖြစ်ဖို့အရေးမှာတတိနဲ့ဝိရိယကတမာတိကိုအပိတဲ့တရားအမိတယ်နော်ဒါကြောင့်မို့မဂ္ဂင်၈ပါးထဲမှာတမာတိသမ္မာတမာတိမဂ္ဂင်ကတတိနဲ့ဝိရိယကို မိပြီးတော့ဖြစ်ပေါ်လာတယ်။သမ္မာဒိဋ္ဌိမကင်ကသမ္မာသင်္ကပ္ပခေါ်တဲ့ဝိတ္တရဲ့အမိကိုရမှ ဖြစ်ပေါ်လာနိုင်တယ်။သမ္မာဒိဋ္ဌိမကင်အမြင်မှန်တရားဉာဏ်ဆိုတာ သမ္မာသင်္ကပ္ပမကင်ရဲ့အကူအညီရမှသမ္မာဒိဋ္ဌိမကင်ဖြစ်နိုင်တယ်။သမ္မာတတိနဲ့သမ္မာဝါယာမမကင်နှစ်ပိုင်းအကူအညီရမှသမ္မာသမာဓိမကင်ဖြစ်နိုင်တယ်။ဒါကြောင့်မို့တရားမှန်တိုင်းမှန်တိုင်းမှာ မဂ်င်တရား၈ပါးနဲ့ပါနေတယ်အိန္ဒြေ၅ပါးလည်းပါနေတယ်ဖောင်းတယ်လို့မှန်းလိုက်ရင် ဖောင်းတဲ့အမှန်တဲ့ခဏိကသမာဓိကလေးမှာအိန္ဒြေ၅ပါးပါသွားပြီမဂ်င်၈ပါးစုံသွားပြီပေနာကိုမှန်းလိုက်ရင်ပေတဲ့ခဏလေးမှာအိန္ဒြေ၅ပါးပါသွားပြီမဂ်င်၈ပါးစုံသွားပြီမှန်တိုင်းမှန်တိုင်းဣန္ဒြေ၅ပါးပါတယ်မှန်တိုင်းမှန်တိုင်းမဂ္ဂင်၈ပါးပါတယ်ဒါပေမဲ့ ခွဲခြားပြီးတော့လိုက်ပြီးနေဖို့မလိုမှန်းနေရင်ရပြီမှတ်တမ်းရင်မှန်းနေရင်သမာဓိဖြည့်ပြီဆိုရှင်တရားအားလုံးသိကျူးပြီးတော့ပေါ်လာတာပါပဲဘုန်းတော်ပြိဿဒါရမို့တရားရဖို့အရေးမှာဘာတွေလိုသလဲသဒ္ဓါတရားလိုတယ်သီလလိုတယ်သမာဓိလိုတယ်ပညာလိုတယ်တတိလိုတယ်ဝိရိယလိုတယ်သဒ္ဓါတရားဒီဆိုအိုထဲမှာ သီလာတိဟုသောဆံကိုထဲ့၍တမာရီတိဟုသောရေနှင့်ရောနှော့ပြီးလျင်ပညာတိဟုသောကျွမ်းကျင်တဲ့ဓမ္မချေသမားကတတိတိဟုသောရောက်မောက်ကိုကင်ဆွဲကထဲ့အောင်လှန်လှောပြီးလျင်ဝိရိယတိဟုသောမိနှင့်တိုက်၍မှန်မှန်အထုသွားရင်ဒီပုဂ္ဂိုလ်ဟာတရားရနိုင်သည်ဆိုတဒါခိုင်မြဲမယိုင်လဲ မလွယ်အုပ်နဲ့တူပါစေပုံနှိုင်းလိုက်ရင်တဒါတက်နဲ့အုပ်ကမလွယ်ဘူးတဲ့တဒါခိုင်မြေမယိုင်လဲမလွယ်အုပ်နဲ့တူပါစေတဒါခိုင်မြေမယိုင်လဲမလွယ်အုပ်နဲ့တူပါစေ ရောဒုက္ခတရားတရားကိုမယိုင်လဲစေနဲ့မယိုင်စေနဲ့မလဲစေနဲ့ယိုင်တာကတစ်မျိုးလဲတာကတစ်မျိုးနော်ယိုင်ရင် လက်မှန့်ပေးရတယ်လဲရင်ထူမှပေးရတယ်ရိုင်လဲအတိပ္ပယ်တမျိုးစီနော်ရိုင်သွားရင်ဘာလို့ပေးရလဲလက်မှန့်ပေးရတယ်လဲသွားရင်ထူမှပေးရတယ်တရားတရားကရော့သွားရင်အာတင်ပေးရတယ်ထူမှပေးရတယ်တရားတရားပြက်သွားရင်ထမ်းအထူရတယ်တရားခိုင်မြဲမယိုင်လဲမလွဲ့ဦးနဲ့တူပါစေဆန်နေတူစွာ မြတ်သီလံကိုမာစင်ဆိုင်ဖြူစင်စေအဲဒီဆိုဘုရားကြီးကသီလစင်ဆိုင်ရှူတိုင်းလှပါအဲ့ဒီဆံကိုရတာမဟုတ်ဘူးလားသီလစင်ဆိုင်ရှူတိုင်းလှပါသီလစင်ဆိုင်ထားဆိုင်ရဆိုတာပခိုးမှဆိုင်ထားတာမဟုတ်ဘူးလားကလေးတွေကနောက်တယ်သီလရှင်တိုင်းရှူတိုင်းလှပါတဲ့ကလေးတွေက ရွှေတော့သီလရှင်လှပါလေချောပါလေနော်ဒါကလေးတွေကပြန်ပြီးတော့သီလရှင်တိုင်းရှုတိုင်းလှပါတဲ့ဆာနှင့်တူစွာမြန်သီလကိုမှစင်တိုင်းဖြူစင်စေဆာနှင့်တူစွာမြန်သီလ ကိုမဆင်းဆိုင်ဖြူစင်စေသောဒုက္ခိသတော်များများအတန်နဲ့နဲ့နဲ့တယ်နော်။အတန်နဲ့ သူတို့ရေးစားကဘုန်းကြီးတွေဟောရင်တော့ကျဲမှာပေါ့လေဘုန်းကြီးတို့တခြားလာဟောရင်ကတော့အမှန်မပါဘူးอืมတရားပဲပြီးတော့ပြီးတော့ပြီးတော့မလေးရှင်းတယ်24မိနစ်ရှိသွားပြီဒီတရားပြီးရင်ပြီးပဲသမာဓိမှာနည်းနည်းများလာတယ်ဟုတ်တာပဲသမာဓိမှာယေတူစွာယေတူ ညီညာရှင်းအောင်ဆက်စားစေ သမာဓိကိုညီစေရတယ်ရှင်းအောင်ဆက်စားစေရတယ်ရှင်းသမာဓိနဲ့နောက်သမာဓိဆက်စားအောင်မှတ်ရတယ်သမာဓိမှာရေတူစွာညီညာရှင်းအောင်ဆက်စားစေသမာဓိမှာရေတူစွာ ညီညာရှိနှောင့်ဆက်စားစေဆိုနှခေါင်းသမာဓိကိုရှေ့နောက်ဆက်စားမှန်ရတယ်ရှေ့နောက်သမာဓိဆက်စားမှဥပါဒနာဉာဏ်ကြီးပေါ်နိုင်တယ်ချက်သူပမာဉာဏ်ပညာ ရာရာထွင့်ဖောက်ပြီးမြင်စေအရာရာထွင့်ဖောက်ပြီးမြင်စေမမြဲတဲ့အနိစ္စတရားကိုမြင်အောင်ရှုနိုင်ရမယ်ဆင်းရဲတဲ့ဒုက္ခတရားကိုမြင်အောင်ရှုနိုင်ရမယ်သူ့သဘောနဲ့သူဖြစ်နေတဲ့အနတ္တတရားကိုမြင်အောင်ရှုနိုင်ရမယ်ထွင့်ဖောက်ပြီးတော့မြင်နိုင်ရမယ်တဲ့ချက်သူပမာဉာဏ်ပညာရာရာထွင့်ဖောက်ပြီးမြင်စေ ချက်သူပမာဉာဏ်ပညာရာရာထွင်းဖောက်သိမြင်စေသုံးနှခေါင်းတတိလည်းဆွဲလွန်ခိုင်မြဲ မလွဲရောက်မှစောက်ကြည့်နေစောက်ကြည့်နေရမယ်တတိက အထုတတိထားပြီးတော့စောက်ပြီးတော့ကြည့်နေရမယ်တတိမထားဘူးဆိုရင်တရားမသိနိုင်ဘူးအိဘဝမှာဒရဝန္ဒီတကောက်ဆောက်ထားတယ်မဟုတ်လားဘုသူတွေဝင်လာတယ်ဘုသူတွေထွက်သွားတယ်သူထားရတယ်မဟုတ်လားဒါအရေးကြီးတဲ့အိမ်တွေမှာသူရှိတယ်မဟုတ်လားကဲ၍ တကားဆောင်မရှိဘူးဆိုရင်ဘသူတွေဝင်လာမှမသိဘသူတွေထွက်လာမှမသိရန်သူတွေလာမှမသိမိတ်ဆွေတွေလာမှမသိဖြစ်တတ်တယ်ဒါရမို့တတိကအမြဲတမ်းစောက်ကြည့်နေရတယ်တတိလည်းဆွဲလွန်ခိုင်မြဲမလွဲရောက်မှစောက်ကြည့်နေတတိလက်ဆွဲလွန်ခိုင်မြဲမလွဲရောက်မှစောက်ကြည့်နေ ဆိုနှခေါင်းဝိရိယမိလွန်ခိုင်ဖြီးသိသိကျမ်းနာအာထုလေဝိရိယမိလွန်ခိုင်ဖြီး သိသိကျမ်းနာအာထုတ်လေဝိရိယမိလွန်ခိုင်ဖြီးသိသိကျမ်းနာအာထုတ်လေသုံးတစ်ခါ ဝိရိယဘာနဲ့တူတယ်လဲသိသိကြနာဆိုတာသိရကြည်တယ်ကြကြနာနာအထောက်အမယ်ကြစ်ကြစ်လေးလေးသိသိသဲသဲအထောက်အမယ်လောခိုင်ဖြီးဆိုတာစွန့်စွန့်တမအထောက်အမယ်အာတပိသံပဇနောတတိမဝိနည်းလောကေအဘိဇာဒေါမနတာလက်ဆောပြောခေါ်တာအာတပိသံပဇာနောတတိမတဲ့အာတပိဆိုတာဝိရိယမိနစ်တူစွာရှိရမယ် အာတာပိသံပဇာနောဆိုတာပညာတတိမဆိုတာတတိဝိရိယရဲ့ပညာရဲ့တတိရဲ့အချက်သုံးချက်ကိုတတိပါဒနာသုတ်တော်ဏိဒံမှာမြတ်စွာဘုရားကြီးကအတူဟောထားတယ်ဘုရားပိသဝိရိယရဲ့ပညာရဲ့တတိရဲ့အာတာပိသံပဇာနောအာတာပိတတိမှာသံပဇာနောဟောတိဘာလို့လဲအာတာပိဆိုတာဘာလဲဝိရိယပြင်းပြင်းထန်ထန်အထောက်အမယ် အာတာပိကိလေသာစိတ်စိတ်ငြိမ်းကြီးကိုပုံသွေးသွေးချောက်စေနိုင်သောလို့မာဒီဆောရဖက်ကြီးကနက်ပြထားတာပဲအာတာပိကိလေသာစိတ်စိတ်ငြိမ်းကြီးကိုပုံသွေးသွေးချောက်စေနိုင်သောကိလေသာအစိုဓာတ်အစိတ်ဓာတ်နဲ့တူတယ်အဲ့ဒီကိလေသာစိတ်ဓာတ်တွေအစိုဓာတ်တွေ၆သွားအောင်ဆိုရင်ဝိရိယမိနဲ့တိုင်မှရတယ်တော်ယုံတန်ယုံအထုတဲ့ပုဂ္ဂိုလ်ဟာကိလေသာမကုန်နိုင်ဘူးတဲ့ ဒါရမဝိရိယမိနဲ့တူတယ်တဲ့ထမင်းချက်သူပမာယုနိယူတရအထုတ်ပေထမင်းချက်သူပမာယုထမင်းချက်သူပမာတုနိယူတရအထုတ်ပေ ရမယ်ဝိဇိဇဝိဇတောညတ်တော်မြတ်စွာဘုရားကမှားတယ်ဝိဇိဇဝိဇတောညတ်တော်အပြည့်ရှိသောတရားကိုအပြည့်ရှိမှန်းသိရမယ်အပြည့်ကိုအပြည့်မှန်းသိရမယ်အဝိဇိဇအဝိဇတောအပြည့်မရှိသောတရားကိုလည်းအပြည့်မရှိသောတရားမှန်းသိရမယ်ဒီနှစ်ချက်ငါလို့လူတယ်အပြည့်ရှိသောတရားကိုအပြည့်ရှိမှန်သိရမယ် အပြစ်မရှိသောတရားကိုအပြစ်မရှိမှသိရမယ်။တမာတိတိသမာဒါနာတဲ့။ဖြောင့်မန်းသောအယူကိုစွတ်ကင်သောပုဂ္ဂိုလ်တို့သည်ုကတိဒိသန္တိတမာတိတမတာဖြောင်းမှန်းသောယူဆိုတာပညာဆိုတယ်လူတရားမှာအပြစ်ရှိသောတရားအပြစ်မရှိသောတရားလို့ခွဲခြမ်းပြီးသိနိုင်တဲ့ပုဂ္ဂိုလ်ကပညာရှိပဲတဲ့ဘုရားပိစာ သူချုပ်တရားနော်အပြစ်ရှိသောတရားအပြစ်မရှိသောတရားလို့ခွဲခြမ်းပြီးသိတဲ့ပုဂ္ဂိုလ်ဟာပညာရှိပဲသမာဓိတိသမာဒါနာသမာဓိဆိုတာပညာပဲဒါကြောင့်အပြစ်ရှိသောတရားနဲ့ပြစ်မရှိသောတရားကိုခွဲခြမ်းသိတာဘာလို့လဲပညာရှိဘုန်းတော်တရားနာပရိသတ်တွေဒီတရားနှစ်ပါးကိုနားလည်ရင်ဘာဖြစ်သွားမလဲပညာရှိပဲပညာရှိဆိုတာရှိရှိဝေးဝေးအသိဖို့မဟုတ်ဘူး ဖះဟောတဲ့တရားပဲ။ဒါကြောင့်ဝေဇင်စအပြည့်ရှိသောတရားကိုလည်းဝိဇ္ဇာတော်အပြည့်ရှိသောတရားဟူ၍ညတ်တော်သိ၍သိဆိုမြင်ရမယ်လို့ညတ်တော်သိ၍မြင်၍အဝေဇင်စအပြည့်မရှိသောတရားကိုလည်းအဝိဇ္ဇာတော်အပြည့်မရှိသောတရားဟူ၍ညတ်တော်သိ၍မြင်၍တမာတိတိတမာဒါနဖြောင့်မှန်သောအယူကိုဆွဲဆောက်တည်ကြကုန်သောတေတတ္တထုတ္တဝါတို့သည်သူကတိလူရဏထံနိဗ္ဗာန်ဒီခင်စံတိလာရကြကဲ နိဗ္ဗာန်တိလာသွားမယ်ဆိုတာနိဗ္ဗာန်တိရောက်သွားမယ်တဲ့ပြည့်ရှိသောတရားနဲ့ပြည့်မရှိတရားနှစ်ပါးကိုခွဲခြားသိမိတဲ့ပုဂ္ဂိုလ်ဆိုပညာရှိပဲဒီပညာရှိရနောက်ဆုံးသူဘယ်သွားမလဲနိဗ္ဗာန်ပဲတန်တဲ့ထဲမှာကျင်လဲတဲ့အခါကျတော့အပယ်လေးပါးကလော်ပြီးတော့သူကတိဘွားခေါ်တဲ့လူပိနတ်ပိမှာသူကျင်လဲမယ်နောက်ဆုံးနိဗ္ဗာန်သွားမယ်ဒါကြောင့်မို့ပြောတာဆိုတာတွေဟာသိပြီးတော့ရည်ကြီးတယ်သုတ္တသုတ္တမှာဘုရားဟောလာပြီးမို့လားသုတ္တသုတ္တံကို ဆက်ဆက်ပြီးတော့ဒီသုတ်တန်ဒီဂါထာနဲ့ဆက်ဆက်ပြီးတော့နားလည်ဖို့ရည်ကြီးတယ်။ဒါကြောင့်မို့ပြောသည်မပြောသည် ဆိုတာကို စကားကိုကိုနားလည်ရမယ်။အပြစ်ရှိသောတရားအပြစ်မရှိသောတရားလို့နားလည်ရင်ပြောသည်မပြောသည် သူ ခွဲခြားပြီးတော့သူနားမလည်နိုင်မသိနိုင်ဘူးလား။သိနိုင်မယ်။ပြစ်ရှိသောတရားမှလည်းမသိပြစ်မရှိသောတရားမှလည်းမသိတဲ့ပုဂ္ဂိုလ်ဟာဒီပြောဒီစကားကိုပြောသေးတယ်မပြောသေးဘူးဆိုတာကိုနားလည်နိုင်ပါမလား။ ဒီတော့ဒီသုတ္တသုတ္သုတ္တသုတ္တတရားကိုလိုက်နာလိုက်ရင်ကောက်ချက်ချလိုက်ရင်အဓိကဘာလို့သလဲအပြည့်ရှိသောတရားအပြည့်မရှိသောတရားကိုနားလည်ရမယ်ပြည့်ရှိသောတရားရင်ပြည့်ရှိသောတရားမှန်သိရမယ်ပြည့်မရှိသောတရားကိုအပြည့်မရှိမှသိရမယ်ဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာဖြစ်သွားပြီလဲပညာရှိပဲပညာရှိဆိုရင်ဆက်ကျင်စရာလိုသေးရဲ့လားသာသမီကိုဆုံးမရင်ကောင်းတာကိုဆုံးမမလားမကောင်းတာကိုဆုံးမမလား ဆရာသမားဆိုရင်ကောအဲမိမိရဲ့သားသမီးတွေမကျင်နှမ်းတဲ့စကားကိုမိဖပြောပါမလားကိုတပည့်သားမျိုးတွေမကျင်နှမ်းတဲ့စကားကိုဆရာသမားပြောပါမလားဒီဆိုတော့ဆရာမှလည်းလူတယ်မိဘမှလည်းလူတယ်သားသမီးမှလည်းလူတယ်တပည့်မှလည်းလူတယ်လူတာလေးကို ပြန်ပြင်လိုက်ရင်အောင်လို့ဘာပြောသွားမလဲကောင်းသွားမယ်ဘာပြောသွားမလဲကောင်းသွားမယ်လူတာလေးကိုရှိရင်ဖြစ်ဆွဲပေးလိုက် လိုတာရှိဘာလို့ရမလဲပြည့်စုံပေးလိုက်တို့တာလေးရှိရင်ဆက်ပေးလိုက်တို့တာရှိဘာလို့ရမလဲလွဲတာလေးရှိရင်တဲ့ပေးလိုက်ခဏခဏဆရာပဲခေါ်တယ်မလားလိုတာလေးရှိရင်ဖြည့်ဆွဲပေးလွဲတာလေးရှိရင်တဲ့ပေးဟုတ်လားမလားဒါကြောင့်မို့မိဘမှာလည်းပဲလိုတာတွေရှိတယ်လွဲတာတွေရှိတယ်ဆရာသမားတွေပေါ်မှာလည်းပဲလိုတာရှိတယ်လွဲတာလေးရှိတယ်အရာရာမှာအလုံးစင်ပြေတဲ့ပုဂ္ဂိုလ်ဆိုတာကတည်းက ရှားပါတယ်ဖလို့ပြီးဖခင်မှာတပါအားလုံးဆင်ပြေတဲ့ပုဂ္ဂိုလ်ဆိုတာကတော့ရှားပါတယ်ဖခင်မှာတော့အားလုံးပြည့်စုံတယ်မဟုတ်ဘူးလားနော်ဒါကြောင့်မို့ဆောင်းမုတ်ကလေးကအပြစ်စင်စိတ်အပြစ်သာယူပြမဟုတ်ကမဟုတ်သာယူအသီးသဘောမှန်သောအယူရှိသူများရောက်ညမြတ်နိုင်ဘူးအပြစ်စင်စင်ဟာအပြစ်ပဲယူရမယ်အပြစ်ကိုအပြစ်မှန်သိရမယ်ပြမဟုတ်ကမဟုတ်သာယူ ပြင်မဟုတ်ဘူးဆိုရင်မဟုတ်မှသိရမယ်အသိသဘောမှန်သောအယူသဘောမှန်တဲ့အသိရှိတဲ့ပညာရှိပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်ရမယ်တဲ့ဆိုဆံဖို့အပြည့်စင်စေအပြည့်သာယူသမဝခတ်တယ်အပြည့်စင်စေအပြည့်သာယူပြည့်မဟုတ်ကမဟုတ်သာယူ ပြေမဟုတ်ကမဟုတ်သာယူအပြစ်စင်စစ်အပြစ်သာယူပြေမဟုတ်ကမဟုတ်သာယူအသီးသဘောမှန်သောအယူရှိသူများရောင်ညမျက်နှိပ်ဘူးအသီးသဘောမှန်သောအယူ ရှိသူများရောင်ညာမြတ်နေဘူးနေဘူးဆိုတာဘာလဲနိဗ္ဗာန်ပဲကာယကံအောင်လုပ်ထားတယ်ဒါကြောင့်မို့နိဗ္ဗာန်ရအောင်ဆိုရင်လူရင်းမှာတော့ဖြစ်အပြစ်ရှိတဲ့တရားနဲ့ပြင်းမရှိတဲ့တရားကိုသိရင်ပညာရှိပဲဒီပုဂ္ဂိုလ်နိဗ္ဗာန်ရပြီနိဗ္ဗာန်လို့ရင်ဘာလို့ရမလဲဘုန်းကြီးပြိဿအဲအပြစ်ကိုပြင်းမှန်းတရားမှပြင်းအပြစ်ကင်းတာကိုပြင်းကင်းမှန်းတရားမှဒါပဲမဟုတ်လား ကဲရှင်နိုင်နဲ့လေးဆယ်နှစ်မိနစ်ရှိသွားပြီဘုန်းကြီးလည်းအားလည်းညောင်းသွားပြီစီစဉ်လည်းကုန်သွားပြီဆိုတော့တရားပွဲဆုံးမယ်ခုဟောတဲ့တရားဘာတရားလဲလဲဖရာချစ်အောင်နေဟုတ်လားဖရာချစ်အောင်နေဘုရားပရိသတ်ဖရာချစ်အောင်နေမလားမနေဘူးလားဆိုတဒါခိုင်မြေမယိုင်လေး မလွဲဥနှင့်တူပါစေဆံနှင့်တူစွာမြန်သီလံကိုမှဆင်းဆိုင်ဖြူစင်စေ သမာဓိမှာရေတူစွာညီညာရှင်းအောင်ဆက်စစေ ချက်သူပမာ ဉာဏ်ပညာရာရာထွင့်ဖောက်သိမြင်စေတတိလက်ဆွဲလွန်ခိုင်မြဲမလွဲရောက်မှစောက်ကြည့်နေဝိရိယမိလွန်ခိုင်ဖြီးသိသိကြနာအထုတ်လေ ထမင်းချက်သူပမာတုနိယူတရားအထုပေတရားကျင်ပွားတို့အမြန်ဖယားချစ်အောင်နေဖယားချစ်အောင်နေဆိုတဲ့တရားတော်ဒေသနာတော်များကိုရိုရိုသေးသေးလေးလေးစားစားမြတ်မြတ်ညွန်းတို့နာကြကြကုန်ဓမ္မတော်ကုသကံစေနာပေါင်းတို့ရောက် အာလုံသောတဏ္ဍပရိသမုတ်သူတော်ကောင်းတို့သည်ဖျက်ချအောင်နေနိုင်ပြီလျင်ဖျက်အလိုတော်ကြတရားကိုကြင်ကြံပွားများအထုံနေကြသဖြင့်မိမိတို့တကယ်ရည်မှန်းထားတဲ့အိုခြင်းဆင်းရဲနာခြင်းဆင်းရဲသေခြင်းဆင်းရဲဖြစ်သောအမြတ်နိဗ္ဗာန်တရားတူတရားမြတ်ကိုတယောက်မကျန်အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း ဤသို့ပြုရာရောက်ရပါလူထုထုဘဝကျင်လေရလေဒုက္ခဗိဒံညမအပေါင်းမကောင်းသမျှမတွေ့ရပဲ သဗ္ဗအိစ္ဆာမင်္ဂလာကိုရွေကတာတိုင်းရစေသောယနေ့ယခုပြုပြူသမျှမြတ်ဘာကကိုမိဘဆရာမြုံသဟာနှင့်ကိုမဆောက်ကြကိုသောနံကအရင်စား၍ရှိသမျှလုံးစုံဘုံ31 ဖြည်းဖြည်းသမျှဝိနည်းရတို့ရကြပါစေပိငါဝေသည်မြာထွေသာဓုခေါ်သေးသောအမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြာ အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓု